သာသနာတော်တက္ကရာ2559ခုနှစ်ကောဇာတက္ကရာ1385ခုနှစ်ဝါဇူလာဇန်3ရက်ခရစ်နှစ်2013ဇူလိုင်လ10ရက်ဗုဒ္ဓဟူးနေ့ယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဟမ်မွန်ဘေးမြို့ဓမ္မန္တဝိဟာရကျောင်းတိုက်တော်ကြီးအတွင်၌ ဒေါ်မောလီမိသားစုနှင့်ဥထုံးပေါင်းဒေါ်အေးလင်းမိသားစုတို့၏ဓမ္မဒါနအမတဒါနအဖြစ်ခொနရဲ့မဟာသတိပဋ္ဌာန်ဝိပဿနာချိန်ပြည့်တရားစခန်းပွဲကြီး၌ဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကတော့ဓမ္မပဒထကထာမှာလာတဲ့ပင်စဘိက္ခုဝတ္ထုကိုဘုန်းကြီးဒီနေ့ဓမ္မဒါနတရားလူပေးလူမှာဖြစ်ပါတယ် ပင်စဘိက္ခုတဲ့ပင်စဆိုတာငါဘိက္ခုဆိုတာယဟန်ယဟန်၅ပါးကိုမြတ်စွာဘုရားဟောထားတဲ့တရားလေးကိုဘုန်းကြီးဒီနေ့ဓမ္မဒါနတရားလူပေးလူမှာပါအဲဒီမှာယဟန်တော်၅ပါးကိုမြတ်စွာဘုရားဟောတာဘာကိုဟောလဲဆိုတော့ဇေကုဏတံဝရောတာတုတာတုသောတေနတံဝရောဂာနေနတံဝရောတာရုတာရုဇိဝါယတံဝရော ကာယိနတံဝရောတာရုတာရုဝါစာယတံဝရော မနတတံဝရောတာရုတာရုတပ္ပထတံဝရောတပ္ပထတံဝုဒောဘေကုတပ္ပဒုက္ခပမုစတိတိလူရင်းချင်းချုပ်ကတော့တပ္ပထလုံးစုံသော6ဓွာဓာတု၌တံဝုဒောစောင့်ရှောက်နိုင်သောဘေကုယဟန်ဒီဝါယောဂီပုဂ္ဂိုလ်သည် တပ္ပဒုက္ခလုံးစုံသောဆင်းရဲပေါင်းမှဗမုစတိလွမြောက်နိုင်၏၆ဒွါရမှ ပေါ်သည်မြအာယုန်တိုင်းကို မလွတ်အောင်ရှုမှတ်ပွားများ အားထုတ်နိုင်လို့ရှိရင်တဲ့အဲ့ဒီအားထုတ်နိုင်တဲ့ပုဂ္ဂိုလ်ဟာတပ္ပဒုက္ခလုံးစုံသောဆင်းရဲပေါင်းမှဗမုစတိလွမြောက်နိုင်တယ် ဆင်းရဲတွေကအလုံးဆင်းရဲကလွတ်မြောက်ခြင်း၆ဓာရကပေါ်သမျှအာယုန်တိုင်းကို ရှုရမည်၆ဓာရကပေါ်သမျှအာယုန်တိုင်းကိုဘာလို့ရမှာလဲရှုရမယ်အဲ့ဒီလိုရှုဖို့အတွက်ဘုရားရှင်ကိုရောမြတ်ကြီးကဇေတဝန်ကျောင်းတော်မှာတာဝတိပြည်မောဇေတဝန်ကျောင်းတော်မှာတရင်သုံးနေတော်မူစဉ်ဒီယဟန်၅ပါးကိုမြတ်စွာဘုရားဟောတယ် ဘာကြောင့်လဲဆိုတော့အဲ့ဒီယဟန်၅ပါးကဧကကောစက္ခု द्वार ာဒီတုပိစ द्वार ေတုဧကကောမေဝရခိစက္ခု द्वार သောတ द्वार ကာဏ द्वार ဇိဝ द्वार ကာယ द्वार ဆိုတဲ့အဲ့ဒီ द्वार တွေကို တပါးတပါးကတပါးတပါးစီပဲထိန်နေတပါးကစက္ခု द्वार ကမျက်စိက အစင်းအာယုန်နဲ့စပ်ပြီးတော့ကိလေသာမဝင်အောင်စောင့်ရှောက်တယ်တပါးကနာကနေပြီးတော့အတန်အာယုန်နဲ့စပ်ပြီးတော့ကိလေသာမဝင်အောင်စောင့်ရှောက်တယ်တပါးကတော့နှာခေါင်းပေါက်ကနေပြီးတော့အနတ်နဲ့စပ်လို့ကိလေသာမဝင်အောင်စောင့်ရှောက်တယ်တပါးကတော့မိမိလျှာပေါက်ကနေပြီးတော့ကိလေသာမဝင်အောင်စောင့်ရှောက်တယ်တပါးကတော့ကိုယ်ပေါက်ကနေပြီးတော့ကိလေသာမဝင်အောင်စောင့်ရှောက်တယ် အဲဒီ၅ပါးဟာတပါးစီတပါးစီထိညာအဲဒီလိုကိလေသာမဝင်အောင်စောင့်ရှောက်လို့အခုအားလုံးဆုံမိတဲ့အခါကလာကြတော့တပါးနဲ့တပါးတူနဲ့တူပြောဆိုကြတဲ့အခါကလာကြတော့မိမိရဲ့စောင့်ရှောက်ရတာကပိုပြီးတော့ခက်ခဲတယ်အတ္တနောအတ္တနောမိမိမိမိ၏ ရခဏဒွါရမိဝါဆောင်းလျှောက်အပ်သောဒွါဒကိုသာလျင်ဒူရခန္တိဆောင်းလျှောက်နိုင်ခဲ့၏ဟုမညာမအောက်မိမှတ်တင်ညအကုန်၏မျက်စိကိုဆောင်းလျှောက်တဲ့ပုဂ္ဂိုလ်မျက်စိဘောက်ကကိလေသာမဝင်အောင်ဆောင်းလျှောက်တဲ့ပုဂ္ဂိုလ်ဟာမျက်စိဘောက်ကပိုပြီးတော့ခရင်တယ်သူဆောင်းလျှောက်ရတာခရင်တယ်ပေါ့ဟုတ်တာပေါ့မြင်မြင်သမျှအာယုန်နေအကောင်အာယုန်အဆုအာယုန်နေ မြင်ရတဲ့ခါကလာကြတော့ဘုသူရှင်တဘာဝကောင်းတဲ့အာယုံလေးတွေမြင်ရရင်သဘောကျတယ်လူချင်းနဲ့နှစ်သက်တယ်ဒါလောဘကိလေသာတွေဝင်နေတာဘာကိလေသာတွေဝင်နေတာဟေးအဲ့ဒီလိုပဲမိမိအလိုရှိအပ်တဲ့အလိုမရှိအပ်တဲ့ဇင်အာယုန်တွေမြင်ရတော့လည်းပဲဒေါသကိလေသာတွေဝင်တယ်မျက်စိဘောက်ကဝင်နေတာဘယ်ဘောက်ကလဲမျက်စိဘောက်ကကိလေသာတွေဝင်နေတာ ဒီတိုင်းပဲနားပေါက်ကလည်းပဲဒီတိုင်းပဲအတန်အယုန်နဲ့စပ်ပြီးတော့ကိလေသာမဝင်အောင်စောင့်ရှောက်တဲ့ပုဂ္ဂိုလ်ဟာလည်းပဲသူနားပေါက်ကစောင့်ရှောက်ရတာကပူခဲရင်းနဲ့အတန်တွေဟာကြားနေရတာနားကနေပြီးအတန်တွေကြားနေရတာပဲကြားတဲ့အတန်နဲ့စပ်ပြီးတော့ကိလေသာမဝင်အောင်စောင့်ရှောက်ရတာသူကပူခဲရင်းနဲ့သူကလည်းသူစောင့်ရှောက်ရတာခဲရင်းနဲ့အကြောင်းပဲသူကလည်းပြောပြ ဟိုနှာခေါင်းပေါက်ကစောင့်ရှောက်ရတဲ့ပုဂ္ဂိုလ်ဟာလည်းပဲဒီလိုပဲအနံ့အာယုန်နဲ့စပ်ပြီးတော့ကိလေသာမဝင်အောင်စောင့်ရှောက်ရတာပုခရင်နေလျာပေါက်ကစောင့်ရှောက်တဲ့ယဟန်ကလည်းပဲသူလျာပေါက်ကစာရာတောက်တာနဲ့စပ်ပြီးတော့ကိလေသာမဝင်အောင်စောင့်ရှောက်ရတာပုခရင်နေကိုယ်အတွေ့အထိနဲ့ဆက်လို့လည်းပဲအဲ့ဒီအတွေ့အထိတွေကိလေသာအတွေ့အထိနဲ့ဆက်ပြီးတော့ကိလေသာမဝင်အောင်စောင့်ရှောက်ရတာပုခရင်နေလို့တပန်းနဲ့တပန်းအငင်းကုန်ဖြစ်ကြတာ သူဟာကခရင်နေငါဟာခရင်နေသူစောင်းဝရှောက်ရတာခက်ခဲတယ်ငါစောင်းရှောက်ရတာခက်ခဲတယ်အငင်းခုန်ဖြစ်ကြတယ်အဲ့ဒီလိုအငင်းခုန်ဖြစ်တဲ့အခါကလည်းကြတော့မှမြတ်စွာဘုရားထံမှာသွားပြီးတော့ရှောက်တာတပည့်တော်တို့ဒီလိုဒီလိုစောင်းရှောက်ကြပါလေအဲ့ဒီလိုစောင်းရှောက်တဲ့အခါကလည်းမှာဘယ်ပုဂ္ဂိုလ်ရဲ့စောင်းရှောက်မှုက ပိုပြီးတော့ခက်ခဲပါသလဲဘုရားရှင်ကိုယ်တော်မြတ်ကြီးကိုမေးတာ ရသော်ဘုရားရှင်ကိုရောမြတ်ကြီးကတဗ္ဗာနိပေတာနိရူရခာနိဝဒီကွာမင်းတို့အကုန်လုံးပဲတဲ့မျက်စိပေါက်ဆောင်းရှော်ရတာလည်းခက်ခဲတာပဲတဲ့နားပေါက်ဆောင်းရှော်ရတာလည်းခက်ခဲတာပဲနှာခေါင်းပေါက်လျှာပေါက်ကိုယ်ပေါက်စိတ်ပေါက်အဲ့ဒီအပေါက်ဟူသည်များ ဆောင်းရှော်ရတာကိလေသာမဝင်အောင်ဆောင်းရတာလွယ်သလားခဲရင်သလားအမှန်တန်ခက်ခဲပါတယ်ခုဘုန်းကြီးတို့ ဒီနေ့ဆင်းရဲခြင်းကြောင့်ဖြစ်တဲ့အကျင့်ကောင်းအကျင့်မှန်ဖြစ်တဲ့သတိပဋ္ဌာန်ဝိပဿနာမေခင်အကျင့်မြတ်တွေကျင့်ကြံပွားများအားထုတ်နေကြတဲ့ယောဂီတော်စင်များများသောအားဖြင့်ဘုန်းကြီးတို့ဒီမှာတရားစခန်းတွေဖွင့်ညတရားဌာနတွေဘုန်းကြီးတို့မြန်မာနိုင်ငံမှာလည်းဒီလိုပါအထူးအားဖြင့်တော့တရားထိုင်ကမ္မထာနဲ့ပဲပြီးသွားကြတာများပါသူ့ချိန်စရာလေးတိုင်းထိုင်အားထုတ်ပြီးဆိုရင် ထိုင်ပြီးရင်ပြီးသွားပြီကိုတောင်ကြည်သွားပြီ မိမိတို့စကားပြောလို့ကပြောနိုင်တယ်စားလို့ကစားနိုင်တယ်အဲ့ဒီလိုလွတ်လွတ်လပ်လပ်ပဲဘာမှထိမ့်သိမ့်တာမရှိတော့တရားဒါပဲထိုင်တာပဲထိုင်ခြင်းတခုတည်းပဲဒါဘုန်းကြီးတို့ပြောဆိုနေကြတာပဲဗမာစကားကြည့်ပေါ့ဘသူကိုမတွေ့ဘူးဘယ်သွားတာလဲဆိုတရားထိုင်သွားတယ်ဘာသွားတာလဲလဲတရားထိုင်သွားတယ်ဒါပဲပြောတော့တရားထိုင်တာပဲတရားထိုင်တယ်တရားအထုတ်တယ်ထင်တာ ထိုင်မှတရားအထုတ်တယ်ထင်တာတကယ်တော့ရက်အထုတ်လို့ရောမရဘူးလားဈဉ္ညာလျှောက်အထုတ်လို့ရောမရဘူးလားကဲနောက်ဆုံးအေးရပေါ်လဲလျောင်းစေရင်လျောင်းစေရင်အထုတ်လို့ရောမရဘူးလားကဲကိုရင်ဆန်ရင်စားရင်တောင်းရင်အထုတ်လို့ရောမရဘူးလားတရားအကုန်လုံးအထုတ်လို့ရတာဒါပေမဲ့အများရဲ့ခေါ်ကတရားထိုင်တယ်တရားထိုင်တယ်ဆိုတော့ထိုင်တာပဲတရားအထုတ်တယ်လို့ထင်တယ်တရားဟာကိုတရားအထုတ်တယ်လို့မထင်ဘူး အဲတော့အထုတ်ကောင်းတယ်လည်းမထင်ဘူးတချို့ဌာနတွေတချို့ပုဂ္ဂိုလ်တွေဆိုရင်ဘုန်းကြီးတို့ဒီလိုတရားပေးတဲ့အခါမှာထူးဆန်းခြင်းဖြစ်နေတယ်စဉ္ညာလျှောက်မှတ်တယ်ဘုန်းကြီးလွန်ခဲ့တဲ့2009တုန်းကဒီမှာလည်း3ရက်စကန်ဘုန်းကြီးဖွင့်ပေးသွားပါအဲ့ဒီကနေပြီးတော့တခြားပြည်နယ်တွေဘုန်းကြီးတို့အဲလီအဲလီကနေပြီးတော့တခြားပြည်နယ်တွေပြင်လို့အဲ့ဒီပြည်နယ်တွေဘက်မှာအခုလိုပဲတောက်ကြနေ့ကိုတရားစကန်စပြီးတော့ဇနီးတနင်္ဂနွေ3ရက်ကလေး အဲ့ဒီ၃ရက်စခန်းလေးတွေဟာလည်းပဲကြောင်းတိုက်တွေကြောင်းတိုက်တွေမဟုတ်ပါဘူးအိမ်တွေမှာပါပဲကျယ်ဝန်းတဲ့အိမ်လေးတွေမှာဆွတ်ဆူပြီးတော့လူ20လောက်အစိတ်လောက်စုပြီးတော့ဒီလိုပဲတရားထုတ်ကြတာအဲ့ဒီတရားစခန်းလေးတွေဘုန်းကြီးလိုက်ပြီးတော့တရားပေးရမှာအဲ့ဒီခါခုယောဂီတို့ကိုပေးတယ်လို့ပါပဲဘုန်းကြီးဈဉ္ဉံဣရိယာပုလေးကိုထူပြုပြီးတော့ဈဉ္ဉံလျှောက်ပုံလေးတွေသင်ကြားပေးသူတို့ရဲ့သူတို့အိမ်တွေမှာတရားစခန်းဖွင့်တဲ့အချိန်ပေါင်းများနေပါပြီအဲ့ဒီလိုတရားပြပေးတဲ့ ပုဂ္ဂိုလ်တစ်ပါးမှမတွေ့သေးပါဘူးထိုင်ဣရိယာပုနဲ့ပဲအာထုတ်ဖို့ပဲဒါပဲညွှန်ကြားတာပဲဝင်လေထွက်လေသည်ဝင်လေသည်ထွက်လေသည်မိမိစိတ်တွေပဲမမသွားအောင်ရဟရှုမှတ်ဖို့ပဲညွှန်ကြားတာဆိုတော့ဒါပဲသူတို့ရှုမှတ်တတ်တယ်အခုဈဉ္ညာလျှောက်ပြီးရှုမှတ်ရတယ်ရက်ပြီးရှုမှတ်ရတယ်နောက်ဆုံးအေးရဖို့လင်းလျောင်းရင်ရှုမှတ်ရတယ်ဆိုတာကိုရှင်ဘုရားပြပေးမှပဲသူတို့သဘောပေါက်သိတယ်နားလေတယ်ဆိုတာပြောပြဒါကြောင့် များသောအားဖြင့်အများသိနေတာကတော့တရားထိုင်နေဆိုတဲ့အတိုင်းထိုင်မှပဲတရားထုတ်တယ်လို့ထင်တာအခုဒီမှာထိုင်ကမ္မထာနဲ့မဟုတ်တော့ဘူးဣရိယာပု၄ပါးပဲဣရိယာပုနဲ့ပဲရှူရှူတရားမရနိုင်ဘူးလားတရားတွေမတွေ့နိုင်ဘူးလားတွေ့နိုင်တာမြင်နိုင်တာကြီးတယ်ပဲအခုအဲ့ဒီလိုလေးပဲထိုင်ယုံရယုံသွားယုံလျောင်းယုံလားဆိုတော့မဟုတ်ဘူးဘုန်းကြီးတို့ဒီမျက်စိဘောက်ကစက်ကုံတရေကိုမထင်းသိနိုင်ရင်လည်းမျက်စိဘောက်ကကိရိတာမဝင်နိုင်ဘူးလား နားပေါက်ကိုမထိန်သိမ်းနိုင်ရင်မဆောင်ရှောက်နိုင်ရင်ဒီနားပေါက်ကကိလေသာမဝင်နိုင်ဘူးလားနှာခေါင်းပေါက်လျှာပေါက်ကိုယ်ပေါက်စိတ်ပေါက်ဒီအပေါက်တွေဟူသမျှကအာလုံကိလေသာတွေမဝင်နိုင်ဘူးလားကဲဒီတော့6ထွာရကပေါ်သမျှအာယုန်တိုင်းကိုဘုန်းကြီးတို့ဒီတိုင်းလွတ်ထားရမှာလားရှုမှတ်ရမှာလားဒါကိုသဘောပေါက်ဖို့လိုပါတယ်အခုလိုစကန်းလေး၄၅ရက်လေးနဲ့၄၅ခုနှစ်ကလေးနဲ့ဆိုတာတွေကဒါတွေကိုသဘောမပေါက်နိုင်ဘူးတချို့ဆရာတော်တွေကလည်းဒီလိုအားထုတ်ရမယ်ဆိုတာသိပါတယ်သိပေမဲ့ ဒီလောက်စခန်းလေးနေတော့အဖြစ်ဒါတွေညွန်ပြနေရင် မရှုမှတ်နိုင်မဲနဲ့နေမှာပဲအဲ့တော့ဒါတွေမပြောတော့ပါဘူးဆိုပြီးမပြောကြတာလည်းဖြစ်ကောင်းဖြစ်ပါမယ်ဘုန်းကြီးတို့ကတော့ရောက်တဲ့နေရာမှာတရတရားစခန်းဆိုတာလည်းရှိပါတယ်ဘုန်းကြီးတရလည်းသွားပြီးတော့ဇနီးမနဲ့သွားပြီးတော့ညပြန်အဲ့ဒီလိုအိမ်မှာတရစခန်းလေးတွေလည်းဘုန်းကြီးလုပ်ပြပါတယ်လုပ်ချင်တဲ့ပုံကိုယ်ကြီးကိုယ့်အိမ်မှာဘယ်နှယောက်ပဲရှိရှိဘုန်းကြီးက9ယောက်ရှိရင်လာပြီးမယ်လို့ဘုန်းကြီးပြောတယ် ဘယ်နှယောက်ရှိရင်လဲဘုန်းကြီးတို့ဂျေဇုတော်ရှင်မာစီဆရာတော်ဘုရားကြီးနဲ့ဘုန်းကြီးဟာမြန်မာနိုင်ငံအတွင်းမှာဆရာတော်ဘုရားကြီးဒေသစာကြီးကြွချီတဲ့နေရာတိုင်းမှာဘုန်းကြီးနောက်တော်ပါပါပါမြို့တစ်မြို့ကိုဘုန်းကြီးတို့ ရောက်သွားတဲ့အခါအဲ့ဒီမြို့ကဘုန်းကြီးတို့မြဝကျွန်းပေါ်ပဲဖြစ်ပါတယ်အေယာဝတီတိုင်းထဲမှာပါတင်မောတွေနဲ့ တရားဘုန်းကြီးတို့ဆရာတော်ဘုရားကြီးနဲ့သင်္ဘောကြီးနဲ့ပင့်သွားကြတယ်ဟိုးမြို့နန်းအနီးရောက်တဲ့အခါကျတော့အဲ့ဒီမှာမော်တော်တွေသင်္ဘောတွေလှေတွေအကြီးကျယ်ပဲအဲ့ဒီမှာကျူဆူကြပါလေလေတွေနဲ့မော်တော်တွေနဲ့အများကြီးတခါတည်းကျူဆူကြကျူဆူကြပြီးတော့ကမ်းမော်ရောက်ပြန်တော့လည်းပဲကမ်းလုံးပြည့်ဆရာတော်ဘုရားကြီးတရင်သုံးတော်မူမဲ့နေရာထိအောင်တခါတည်းမြို့အကုန်လုံးအပြည့်လမ်းပေးဝဲရာအကုန်လုံးထွက်ပြီးကျူဆူကြပူဇော်ကြ တရားပွဲကြီးကျင်းပတဲ့ပုဂ္ဂိုလ်တွေကလည်းပဲည9နာရီတရားဝတ်စမယ်ဆိုပြီးကြီးညာတာတော့ဘုန်းကြီးတို့ယေရှုရှင်ဆရာတော်ဘုရားကြီးဟာချိန်ကိုအင်မတန်လေးစားလေးရှိပါတယ်ဒီချိန်ဆိုရင်ဒီချိန်မှာအစင်းသင်းဖြစ်နေပါပြီဒီချိန်မှထပြီးပြုဝေကိစ္စပြုတာမရှိတော့ပါဘူးအစင်းသင်းဖြစ်နေပါပြီအဲ့ဒီမှာသူတို့ခရဏာကြီးကြီးညာထားတယ်မန္တကြီးကလည်းပဲပြင်ပမှာထိုးထားလိုက်တာနဲတာမဟုတ်မန္တကြီးကလည်းကြီးကြီးပဲ အဲ့ဒီမှာတရားနာပရိသတ်ကခရဏာကြီးဆိုတော့50လောက်ပဲရောက်ပါသေးတယ်50လောက်ရောက်တော့တရားပွဲကျင်းပတဲ့ပုဂ္ဂိုလ်ကြီးမျက်စိမျက်နှာတွေပြက်နေပြီပရိသတ်ကမလာသေးဘူးအဲ့တော့ဘုန်းကြီးနန်းကိုလာပြီးတော့ပြောပါတယ်ဥစဉ်နဲ့ဆရာတော်ဘုရားကြီးကိုလျှောက်ပေးပါအောင်နော်။ဘာလျှေက်ပေးရမလဲဆိုတော့။နာယီဝက်လောက်လေးစောင့်ပေးဖို့ အလုံးသောပိဋကတွေကဈေးသွားဈေးပြန်ယုံသွားယုံပြန်စသည်ဖြင့်အလုံးဟာအင်းရောက်မှရေမိုးချိုချက်ပြုတ်စားတော့ပြီးမှတရားနာလာနိုင်တာဆိုတော့အခုသူတို့စီစဉ်ထားတာကြီးညာထားတာနည်းနည်းစောနေတဲ့အတွက်ပိဋကမလာနိုင်သေးတော့ဆရာတော်ဘုရားကြီးရဲ့ဂုဏ်တရားနဲ့ဆိုတော့ပိဋကနည်းနေတယ်နည်းနေတဲ့အတွက်သူတို့အာနာဒါကြောင့်ဆရာတော်ဘုရားကြီးကိုနိုင်ဝဲလောက်လေးဆိုင်ပေးဖို့လျှောက်ပေးပါဆိုတော့ဘုန်းကြီးလည်းပဲလျှောက်ပေးပါမယ်ဆိုပြီးသွားလျှောက်တယ် အဲသွားလျှောက်ပြီးတဲ့အခါကျတော့ဆရာတော်ဘုရားကြီးကအဲ့ဒီတရားတွေရောရှိလားရှိပါတယ်ဘုရားခေါ်လိုက်ခေါ်လိုက်ခေါ်ခိုင်းတယ်ဘုန်းကြီးအဲ့ဒီတရားတွေကိုသွားခေါ်ပြီးတယ်ဆောင်ရွက်ကြတဲ့တရားတွေမြို့ရဲ့ကောင်းဆောင်ဖြစ်တဲ့တရားကြီးတွေခေါ်ပြီးခေါ်ပြီးတော့ဆရာတော်ကြီးနဲ့ရောက်တော့ဆရာတော်ကြီးကအစင်တဲ့ပဲသင်္ကန်းလေးယုံပြီးတော့ရက်တောင်လေးပေးချလို့အစင်တဲ့ပဲအဲ့ဒီမှာဆရာတော်ကြီးကမေးတယ်ပြေးသက်တွေကဘယ်လောက်လောက်ရှိနေလဲလို့မေးတယ် ပြိသက်တွေက90လောက်ပဲရှိပါသေးတယ်ဗျာနည်းနေလို့ပါဗျာလို့ပြောတော့ဩတဲ့မြတ်စွာဘုရားမိုင်ပေါင်းများစွာပြင်စန်းဝက်ကီ9ဦးရဲ့ကိုမိုင်ပေါင်းများစွာ ခီးနှင်ပြီးတော့မြတ်စွာဘုရားသွားတရားဟောတာတဲ့အခုဘုန်းကြီးကအကြောင်းပေါ်ကအကြောင်းအောက်ဆင်းယုံလေးပဲ90ဆိုတာအများကြီးလာသွားကြစို့ဆိုပြီးတော့ဒီခါရတောင်ကန်ပြီးဆင့်ပြီးဆရာတော်ဘုရားကြီးကတရားဝဆတာဒါကြောင့်မို့ဘုန်းကြီးကဆရာတော်ဘုရားကြီးရဲ့ နေမိပြီးတော့ဆရာတော်ဘုရားကြီးဟာ9ယောက်ရှိရင်ဟောမယ်။ဒါကြောင့်ဘုန်းကြီးတို့လည်းပဲ9ယောက်ရှိရင်ဟောပေးမယ်။9ယောက်9ယောက်ပရိသတ်အများကြီးမှဘုန်းကြီးတို့တရားဟောတာပရိသတ်အများကြီးမှစိတ်တက်တက်ကြွပြီးဟောတာမျိုးမဟုတ်ဘူး။ပရိသတ်9ယောက်လည်းဒီတိုင်းပဲ။အယောက်တရာလည်းဒီတိုင်းပဲ၊200 1000လည်းဒီတိုင်းပဲဘုန်းကြီးတို့ဒီတိုင်းဟောတာ။ဘာမှပြုပြင်ပြီးတော့မဟောဘူး။ဒီတိုင်းလေးပဲ။ဒါဟောနေကြပုံစံပဲဒီတိုင်းပဲဟောပါ ုန်းကြီးတိုင်မှာယောဂီတွေဘုန်းကြီးကြောင့်မှာဒီတိုင်းပဲဒီလိုပဲဟောတာသင်ညာတွေမှာယောဂီထောင်ကျော်ရှိတယ်ဒီတိုင်းပဲဟောတာဒါပဲဒီတဲ့ပို့ပြီးပြင်ပြီးဟောတာမရှိပါဘူးဒါကြောင့်ကျေးဇူးတော်ရှင်မသိဆရာတော်ဘုရားကြီးကအဲ့ဒီမှာမြတ်စွာဘုရားပြင်ဆက်ဝဲကြီး၅ဦးထဲမှာတရားဟောဖို့သွားလိုက်တာမိုင်ပေါင်းများစွာယူနာပေါင်းများစွာသွားဟောတာတဲ့အခုကြည်စမ်းမအောင်ကြောင်းမောကြောင်းအောင်ဆင်ဟောတာ90ဆိုတာအများကြီးလာလာသွားကြဆိုဆိုပြီးတော့အဲဒီမှာတရားဝတ်စတယ် အဲသီလချင်းမြင့်နေတဲ့အချိန်မှာပါပဲမန္တကြီးကအာလုံးပြည့်စံပြီးတော့လမ်းတွေပေါ်ဘာတွေကိုပြည့်တက်ကရောက်လာတာပါနည်းနည်းလေးစောနေတဲ့အတွက်ကြောင့်မို့အချိန်တွေမပြီးကြလို့ဖြစ်တာဒါကြောင့်အဲ့ဒီမှာတရားဟောလောက်ကြတဲ့အခါကာလတွေမှာတရားအားထုတ်တဲ့အခါကာလတွေမှာများသောအားဖြင့်အားလုံးရဲ့အခေါ်အဝေါ်တိုင်းတရားထိုင်သွားတယ်တရားထိုင်နေဆိုတဲ့အတိုင်းထိုင်တာကိုပဲတရားအထုတ်တယ်ဒီလောက်ပဲသိနေကြတာများပါ ဆရာသမဏေတွေကလည်းပဲဒီလောက်ပဲတရားထိုင်တာပဲထိုင်ရှုမှတ်ပုံတွေကိုပဲများသောအားဖြင့်ဟောပြောပေးတာများပါကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကတော့ဒီတတိပဋ္ဌာန်ဒေသနာတော်မှာလာတဲ့အတိုင်းဣရိယာပဋ္ဌာပိုင်းမှာဣရိယာပု၄ပါးသလုံးရှုမှတ်ပုံတွေကိုဒီလိုပဲဟောကြားတင် जा ပေးပါတယ်အဲဒီလိုတင် जा ပေးတဲ့အခါကလမှာလည်းပဲသူ့ရဲ့စနစ်တကျဘုန်းကြီးတို့တရားပြတဲ့အခါကလမှာ တရားကိုတေချာမြင်အောင်သိအောင်ကိုကင်ပြတယ်လို့ပြပေးတာခုဘုန်းကြီးတို့ယောဂီများကိုဘုန်းကြီးကင်ပြတယ်လို့ပြပေးနေတာကိုဟာကိုပဲဖြစ်အောင်လုပ်ဖို့ပဲလိုတယ်ဘုန်းကြီးကဒီလိုရှုမှတ်ရင် ဖောင်းတယ်လို့ရှုမှတ်ရင်ဒီလိုသိမယ်ဘုန်းကြီးပြောပြီပိန်တယ်လို့ရှုမှတ်ရင်ဒီလိုသိလာလိမ့်မယ်ဘုန်းကြီးပြောတယ်ကြွားတယ်ဆိုရင်ဘယ်လိုသိလိမ့်မယ်လှမ်းတယ်ဆိုရင်ဘယ်လိုသိလိမ့်မယ်ချတယ်ဆိုရင်ဘယ်လိုသိလိမ့်မယ် အဲ့ဒီမှာဘုန်းကြီးကင်ပြဆုတ်ပြနေတယ်အဲ့ဒါကိုမိမိကတကယ်လက်တွေရှုမှတ်ကြည့်လိုက်အဲ့ဒီလိုရှုမှတ်ကြည့်တဲ့အခါကျတော့အခုပြောတဲ့အတိုင်းပဲသူ့ရဲ့သဘာဝတွေအကုန်လုံးမြင်လာနိုင်ဒါကြောင့်ဈဉ္ညာလျှောက်ပြီးရှုမှတ်လို့ရတယ်လို့ရှုမှတ်လို့တရားတွေ့နိုင်တယ်လို့ရပ်ပြီးရှုမှတ်လို့လည်းတရားတွေ့နိုင်တယ်လျှောက်စေရင်လည်းတရားတွေ့နိုင်တယ်အခုပြောတဲ့အာယုံဓာရစုံတိုင်း6ဓာရမှာမြင်သမျှကြားသမျှအာယုံတွေလည်းပဲရှုမှတ်လို့မရဘူးလား မရှုမှတ်နိုင်ရင်အဲ့ဒီ၆ဓာရကကိလေသာတွေမဝင်နိုင်ဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများဟာထိုင်ပြီးတော့ငုတ်တုတ်ထိုင်ပြီးတော့တဏှာကြီးနှစ်နာရီထိုင်ပြီးရှုမှတ်နေုံနဲ့တော့ကိလေသာတွေအကုန်လုံးပယ်တတ်နိုင်မှာမလားမပယ်နိုင်သေးပါဘူးထိုင်ရှုမှတ်လို့တမာရီအားကောင်းလို့ကိလေသာမဝင်အောင်ရှုမှတ်နိုင်တဲ့ဆိုပေမဲ့ထထသွားတဲ့ကံမှာတတိမပါဘူးရှုမှတ်မှုမပါဘူးဆိုရင်အဲ့ဒီအချိန်ကိလေသာမဝင်နိုင်ဘူးလား ကဲမျက်စိအာယုံကအဆင်းအာယုံဟူသမျှတွေကိုအကုန်လုံးလိုက်ကြည့်နေမယ်ဆိုရင်လည်းအဲ့ဒီမျက်စိဘောက်ကကိလေသာမဝင်နိုင်ဘူးလားနားကကြားကြားသမျှတွေအကုန်လုံးလိုက်နားထောင်နေတယ်ဥမာအဖြစ်ဟိုဘက်ကခံဒူတီဒူတီနဲ့ခြေတန်းဟိုဘက်ကပုဂ္ဂိုလ်တွေတင်းနေပြောနေဘာတွေပြောနေညာတွေပြောနေကဲကြားတဲ့အတန်နဲ့ဆက်ပြီးတော့ကိလေသာမဝင်ဘူးလားဝင်နေတာကိုယ့်ဘက်ကရှုမှတ်နေမှာမရှုမှတ်ရင်ကိလေသာဝင်နေတာကြီးတယ်ပဲသဘောကျတဲ့အတန်ဆိုရင်သဘောကျတာသဘောမကျတဲ့အတန်ဆိုရင်ဒေါသဖြစ်တာပဲ အဲ့တော့ဒီမှာကြားတဲ့အတန်နဲ့စတဲ့ကိလေသာဝင်တယ်ကဲနာနဲ့အနတ်နဲ့နှာခေါင်းပေါက်ကရောကိလေသာမဝင်ဘူးလားကောင်းတဲ့အနံလေးကြတဲ့သဘောမကျဘူးလားမကောင်းတဲ့အနံ့ကြရင်မျက်စိကအော်တိုမက်တစ်ပွင့်သွားပြီအဲ့ဒါရှိရလူတော့မလှုပ်နဲ့လှုပ်ရင်အဲ့ဒီလူပဲထင်တတ်တယ်ဒါပဲဒီတော့ဒါကြောင့်မို့အနံ့နဲ့ဆက်လို့လည်းပဲဒီနှာခေါင်းပေါက်ကကိလေသာဝင်တာပဲစားရတာနဲ့ဆက်လို့တော့အထူးပြောစရာမလိုပါဘူးဟုတ်တယ်မို့လား နေ့စဉ်မိမိတို့ကကိုနှစ်သက်တာလေးစားရင်သဘောတွေကြကိုမနှစ်သက်တာတွေတဲ့နောက်တည့်ရလဲဒါနောက်တည့်ရလဲဆိုရင်သွားပြီသဘောမကြတော့အဲ့ဒါမျိုးဒီလျှာဘောက်ကလည်းကိလေသာဝင်တာပဲကိုအတွေ့အထိနဲ့ဆက်လို့လည်းပဲကောင်းတဲ့အတွေ့အထိမကောင်းတဲ့အတွေ့အထိမရှိဘူးလားအဲ့တော့ဒီအတွေ့အထိကလည်းကိလေသာမဝင်ဘူးလားဒါကြောင့်မို့ဒီမှာမြတ်စွာဘုရားကအခုယဟန်တော်ကြီး၅ပါးဟာဒီ၅ပါးကသူတို့ဟာတပါးတပါးစီ ထိမ့်ပါတယ်စောင့်ရှောက်ပါတယ် ကိလေသာမဝင်အောင်တပည့်တော်တို့တပါးစီတပါးစီစောင့်ရှောက်ပါတယ်အဲလိုစောင့်ရှောက်ပါတယ်ဆိုတဲ့အခါကလည်းကြတော့ပြီးတော့တပည့်တော်တို့စောင့်ရှောက်ရတာဟာဘယ်ပုဂ္ဂိုလ်ရဲ့စောင့်ရှောက်မှုက ပိုပြီးတော့ခက်ခဲပါသလဲမြတ်စွာဘုရားကမေးလျှောက်တယ်အဲလိုမေးလျှောက်တဲ့အခါကျတော့မှမြတ်စွာဘုရားက အားလုံးပေါ့သဗ္ဗာနိပေတာနိဒုရခဏိဝတင်းတို့အားလုံးစောင့်ရှောက်နေရတာအကုန်လုံးခက်ခဲတာကြီးတယ်ပဲ မြတ်စွာဘုရားအားလုံးကိုဖြည့်ပေးလိုက်တယ်အဲ့တော့တူတယောက်ဟာခက်ခဲတယ်ဟိုပုဂ္ဂိုလ်တွေကမခက်ခဲဘူးဆိုရင်ဟိုပုဂ္ဂိုလ်တွေကကျဉ်းနှံ့မှာမဟုတ်ဟောအကုန်လုံးဟာခက်ခဲတာကြီးတယ်ပဲဆိုတော့သဘောပေါက်သွားသဘောကျသွားတယ်သူတို့ကလည်းသူတို့အားထုတ်ရတာစောင့်ရှောက်ရတာခက်တယ်လို့ပဲပြောနေကြအဲ့တော့အားလုံးဟာခက်ခဲပါလေလို့မြတ်စွာဘုရားဖြေပေးလိုက်တော့ကျဉ်းနှံ့သွားတယ်အဲ့ဒီမှာမြတ်စွာဘုရားဟာသင်တို့ဟာအခုမှ ဒီမိမိစောင့်ရှောက်ရတာလေးကိုမျက်စိပေါက်လေးကိုစောင့်ရှောက်ရတာကိုမစောင့်ရှောက်နိုင်တာမဟုတ်ဘူးနားပေါက်နှာခေါင်းပေါက်လျှာပေါက်ကိုမစောင့်ရှောက်နိုင်ကြတာမဟုတ်ဘူးတဲ့တခုသောဘဝတုန်းကလည်းပဲသင်တို့ဒီလိုပဲမစောင့်ရှောက်နိုင်ကြဘူးတဲ့အဲ့လိုမျက်စိနားနှာလျှာကိုဆိုတဲ့အဲ့ဒီတကားပေါက်တွေကိုသင်တို့မစောင့်ရှောက်နိုင်ခဲ့လို့သင်တို့ဟာအသက်ပါ ဆုံးရှုံးခဲ့ရဘူးတဲ့မြတ်စွာဘုရားအမေးရှိတော့ဒီလိုဆိုရင်ဘုရားတပည့်တော်တို့ဘယ်ချိန်ဘယ်ခါကာလက ကရာဘန္ဒီတိဘန္ဒီရှင်ဘုရားကရာဘဲချင်းဘဲခါကာလကတပြုလို့ဖြစ်ခဲ့ပါသလေအဲ့ဒီလိုမေးတဲ့အခါကျတော့မမြတ်စွာဘုရားအတိတ်အကြောင်းကိုပြန်ပြောတယ်ဘာကိုပြန်ပြောလဲအေးအတိတ်အကြောင်းကိုသူတို့ကသိကျင်လို့မေးလျှောက်နေပြီလေမေးလျှောက်နေတဲ့အတွက်ကြောင့်မြတ်စွာဘုရားကအဲ့ဒီကြမှာအတိတ်အကြောင်းလေးပြန်ပြောတယ်အဲ့ဒီအတိတ်အကြောင်းကဘာလဲဆိုအတိတေဘာရဏတိယံဗျမရတေရေဇာကာရင်တေပဲဗျမရမင်းကြီးဌိနအုပ်ချုပ်မင်းလုပ်နေတဲ့ဘာဏတိပြည်မှာ အဲ့ဒီဗာရာဏသီပြည်မှာဌိနံအုပ်ချုပ်မင်းလုပ်နေစဉ်အချိန်မှာတဲ့အဲ့ဒီဗြဟ္မရာမင်းကြီးမှာသားတော်ပုတ္တတတ္တသားတဲ့သားပေါင်း100ရှိတယ်သားတော်ပေါင်းဘယ်လောက်ရှိလဲသားတော်ကြီးရဲ့သမီးတော်မပါသေးဘူးเนาะအဲ့ဒီမှာ100ရှိတယ်တဲ့သားတော်ပေါင်းအဲ့ဒီမှာ100ရှိတဲ့အခါကဏ္ဍကြတော့အဲ့ဒီတဲမှာအငယ်ဆုံးဖြစ်တဲ့သားထွေးကစဉ်းစားတယ် သားတော်တရားရှိတယ်ဆိုတော့မိဖုရားပေါင်းများစွာပေါ့အဲ့ဒီမှာအငယ်ဆုံးဖြစ်တဲ့သားကသူ့ဟာတဏီသောခါကာလကြာစိတ်ထဲမှာအကြံစီဖြစ်တယ်အိမတမေနဂရီဟောဒီဗာရာဏသီပြည်ကြီးဖာကမီးတော်ရဲ့အမွေနှစ်ဖြစ်တဲ့ဗာရာဏသီပြည်ကြီးကိုကုလတန်တကံနဲ့အဲ့ဒီမှာအဖရဲ့ဥစ္စာဖြစ်သောရိဇံမင်းဖြစ်ကိုရမှရနိုင်ပါမလားငါဒီဗာရာဏသီပြည်ရဲ့မင်းဖြစ်ကိုရနိုင်ပါမလား မိမိရဲ့အထက်အထက်ကနောင်တော့နောင်တော်တွေဟာ60နဲ့ဘယ်နှယောက်ရှိရဲ့9ယောက်တောင်ရှိတယ်။ရနိုင်ပါမလားလို့အကြံစီဖြစ်တယ်။အဲ့ဒီအကြံစီဖြစ်တဲ့အတိုင်းပဲသူ့အိမ်မှာဆွမ်းကြွနေတဲ့ဆွမ်းခံကြွနေတဲ့ပိစိကဗုဒ္ဓအရှင်မြတ်၈ပါးကိုဆွမ်းများလောင်းလူဆက်ကပ်ပြီးတဲ့အခါသူ့အကြံစီအတိုင်းအရှင်ဘုရားတပည့်တော်မှာအထက်အထက်ကနောင်တော်တွေဟာလည်း69ယောက်ရှိပါတယ်။တပည့်တော်အဖရဲ့အမွေနှစ်ဖြစ်တဲ့ ဒီဗာရာဏသီနိုင်ငံတော်ကြီးဗာရာဏသီပြည်ကြီးကိုတပည့်တော်မင်းအဖြစ်ရနိုင်ပါမလားဆိုတော့အဲ့ဒီမှာပြည့်စေကဗုဒ္ဓအရှင်မြတ်အကြီးကဲဖြစ်တဲ့အရှင်မြတ်ကနေပြီးတော့သင်မရနိုင်ဘူးအဖရဲ့အမွေလေးကို သင်မရနိုင်ဒီလိုဆိုရင်တပည့်တော်မင်းအဖြစ်ကိုဘယ်လိုရနိုင်လဲသင်မင်းအဖြစ်ကိုတော့ရနိုင်တယ်ယနေ့ကနောက်9ရက်မြောက်လို့ရှိရင်ဘယ်ကိုသွားရမလဲဆိုတော့တက္ကသိုလ်ပြည်ဂန္ဓာရတိုင်း က္ကသိုလ်ပြည်ကိုသင်ခုနှစ်ရက်အတွင်းရောက်အောင်သွားနိုင်ရင် သင်အဲ့ဒီတက္ကသိုလ်ပြည်မှာမင်းဖြစ်ကိုရလိမ့်မယ်။ဘယ်ပြည်မှာမင်းဖြစ်ရမှာလဲ။တက္ကသိုလ်ပြည်မှာအဲ့ဒီမှာတက္ကသိုလ်ပြည်မှာမင်းဖြစ်ကို သင်ရလိမ့်မယ်ဆိုတော့အဲ့ဒီလိုဆိုရင်ဗျာဘယ်လိုပဲခကြီးဘယ်လိုနှင်ရမလဲ။အေးအဲ့ဒီလမ်းခကြီးဟာတကက်ခန္ဓာရတော်ကြီးတောအုပ်ကြီးလွှမ်းမိုးနေတယ်။အဲ့ဒီတောအုပ်ကြီးတွေထဲမှာဘလူးတွေ ကြီးစိုးနေတယ်တဲ့ဘလူးမတွေကြီးစိုးနေတယ်အဲ့တော့ဘလူးမတွေကြီးစိုးနေတော့ဒီဘလူးမတွေကရူပါယုံကိုနှစ်သက်တတ်တဲ့ပုဂ္ဂိုလ်ကို ရူပါယုံနဲ့ဖြားယောင်းပြီးဖန်ဆားတယ်။ဘာနဲ့ဖန်ဆားတယ်။ရူပါယုံနဲ့ဖန်ဆားတယ်။တထာယုံကိုနှစ်သက်တဲ့ပုဂ္ဂိုလ်ကိုအတန်အာယုံနဲ့တထာယုံနဲ့ဖန်ဆားတယ်။ဂန္ဓာယုံကိုနှစ်သက်တဲ့ပုဂ္ဂိုလ်ကိုအနတ်နဲ့ဂန္ဓာယုံနဲ့ဖန်ဆားတယ်။ ရတ္တယုံကိုနှစ်သက်တဲ့ပုဂ္ဂိုလ်တွေကိုဒီမှာစားပွဲတော့ပွဲရင်းနဲ့ပြပြီးဖန်ဆားတယ်အတွေ့အထိကိုနှစ်သက်တဲ့ပုဂ္ဂိုလ်ကိုအတွေ့အထိနဲ့ဖန်ဆားတယ်အဲ့တော့သင်ဟာအဲ့ဒီဘလူးမတွေကို မကြည့်ပဲအိန္ဒြေကိုစောင့်ရှောက်နိုင်လို့ရှိရင်ဘာကိုစောင့်ရှောက်နိုင်ရအေးအိန္ဒြေကိုစောင့်ရှောက်နိုင်လို့ရှိရင်ခုနှစ်ရက်အတွင်းရောက်ခဲ့တော့သင်ဟာအဲ့ဒီတက္ကသိုလ်ပြည်ရဲ့ရှင်ဘုရင်ဖြစ်လိမ့်မယ် ဆိုတော့ဒီလိုဆိုရင်တပည့်တော်ဒီဘေးအန္တရာယ်တွေကင်းဖို့အတွက်ပရိတရားတော်များချီးမြှင့်ပေးတော်မူပါဆိုပြီးတော့ပရိရေပရိချိုးပရိသေးပရိပန်စသည်အဲ့ဒီမှာပြုလုပ်ပြီးတော့ပရိတရားများနာ နာကြပြီးတဲ့အခါကာလကျတော့ဒီကနေ့ပဲခရီးနှင်ရမယ်သူတက္ကသိုလ်ပြည်ကိုဘယ်နှစ်ရက်တွင်းရောက်အောင်သွားရမလဲခုနှစ်ရက်တွင်းရောက်အောင်သွားရမှာဖြစ်တဲ့အတွက်သူဟာဒီကနေ့ပဲခရီးနှင်ရမှာဖြစ်တဲ့အတွက်ချက်ချင်းပရိချိပရိပန်းတွေကိုယူ ယူပြီးတဲ့အခါမိမိရဲ့ခရီးသွားဖို့အတွက်ခုနှစ်ရက်စာအဲ့ဒီမှာခရီးသွားဖို့အတွက်သာနာရိခါကစာထက်ပိုးပို့ပြီးတော့ခရီးသွားဖို့ပြင်တဲ့အခါမင်းသားဆိုတော့ငယ်ကျွန်နေရရှိသေးတာအဲ့ဒီမှာငယ်ကျွန်နေရနေပြီးတော့မင်းသားရဲ့အနေထားကြည့်ပြီးရှင်မင်းသားဘယ်ကိုသွားမလို့လဲငါခရီးသွားစရာရှိလို့ဘယ်ကိုသွားမှာလဲငါတက္ကသိုလ်ပြည်ကိုသွားမှာဆိုတော့ရှင်မင်းသားဒီလောက်ဝေးကွာတဲ့ခရီးကြီးကိုရှင်မင်းသားတပါးတည်းတူးတည်းသွားလို့မဖြစ်ပါဘူးကျွန်တော်မျိုးတို့ အရှင်မင်းသားကိုစောင့်ရှောက်ဖို့အတွက်လိုက်မှဖြစ်မှာမလိုက်ကြနဲ့မလိုက်ခင်နဲ့ငါတယောက်ထွက်သွားမှဖြစ်မှာမဟုတ်ဘူးအရှင်မင်းသားကိုစိတ်မချနိုင်ဘူးဆိုတော့ကဲဒီလိုဆိုရင်လိုက်လို့ကလိုက်ကြဒါပေမဲ့အခုခရီးလမ်းမှာတွန်းအုပ်ကိုဖြတ်ရမှာဖြစ်တယ်အဲ့ဒီတွန်းအုပ်ကြီးထဲမှာဘလူးမတွေအုပ်ဆိုးတာဖြစ်တယ်အဲ့ဒီဘလူးမတွေကနေပြီးတော့ဒီလိုဒီလိုဖန်ဆားလိုက်မယ်အဲ့ဒါတွေကိုမင်းတို့ရှောင်ကျဉ်နိုင်လို့ရှိရင်လိုက်ခဲ့ကြအာကျွန်တော်မျိုးတို့ဒါတွေကိုအားလုံးရှောင်ကျဉ်ပါမယ်ပေါ့ဂရိခံပြီးတော့လိုက်ကြတဲ့အခါကျတော့ဟိုက တောအုပ်ကိုဖြတ်ပြီဆိုတာနဲ့ပဲဘလူးမတွေကပထမဦးဆုံးဘာတော့ရူပါယုံကိုပြပြီးဖန်ဆားတယ်။ဘာနဲ့ဖန်ဆားတယ်။အဲ့ဒီမှာရူပါယုံကိုပြပြီးတော့ဖန်ဆားတော့ရူပါယုံကိုနှစ်သက်တဲ့အဲ့ဒီမှာငယ်ကြုံဖြစ်တဲ့ပုဂ္ဂိုလ်ဟာအဲ့ဒီမှာခရီးကိုမြန်မြန်တွက်တွက်မတိုင်းမလိုက်နိုင်ဘူး။ဟိုကမင်းသားကတော့ခုနှစ်ရက်တွင်းရောက်အောင်သွားရမှာဆိုတော့ဒီဘလူးတွေကိုလည်းအာယုံစိုက်ပြီးမကြည့်ဘူး။ဒီဟာကြီးကတောအုပ်ကြီးပဲလူမရှိဘူးဆိုတာသိပြီးသား အရှင်ပြည့်စေကဗုဒ္ဓအရှင်မြတ်တွေအမိန့်ရှိပြီးသားဒါတွေဟာလူမဟုတ်ဘူးဘလူတွေဆိုတာသူအကုန်လက်ခံပြီးသားဒါကြောင့်ဒါတွေကိုအာယုံစိုက်ပြီးကြည့်မနေဘူးအဲ့ဒီမှာမကြည့်ဘဲနဲ့ခရီးနှင်းနေခရီးနှင်းနေကတပည့်ဖြစ်တဲ့ပုဂ္ဂိုလ်ကငယ်ကျွန်ကနောက်ကတုံလေးတုံလေးလို့တော့ဟဲ့ကောင်ဒီနေရာမှာဘာတွေရှိတယ်ဆိုတာမင်းတို့ကိုပြောပြီးသားလာခရီးနှင်းလို့မရဘူးမြန်မြန်သွားမယ်ရှင်မင်းသားကျွန်ုပ်ခြေတော့တွေနားနေလို့ခဏဒီနားမှာနားရပြရစီ तू ကအကြံသမားပဲ ပါရမလေအကျန့်သမားအကျန့်သမားသူကရူပါယုံတွေကိုဒီကချောချောလှလှတွေကိုအင်မတန်နှစ်သက်တတ်တဲ့ပုဂ္ဂိုလ်ဆိုတော့ဟိုကရူပါယုံနဲ့အင်မတန်အချောလှတွေဖန်ဆင်းထားတာကိုအဲ့ဒါနဲ့ဒီနားမခွာနိုင်တော့သူကဒီခါနဲ့ခြေထောက်နားတယ်နဲ့တုံနှိတုံနှိလှုပ်တော့အဲ့ဒီမှာသူခဏလေးဒီမှာနားခဲ့ပြရစီအမိလိုက်ခဲ့ပါမယ်ဟိုကမင်းသားမစောင့်နိုင်ဘူးသူတို့စောင့်နေလို့မဖြစ်ဘူးဒီကဲဒါတွေစောင့်နေရင်ကိုယ့်ရဲ့အကြံစီမအောင်မြင်နိုင်ဘူးဒါကြောင့်လိုက်ချင်လိုက်ခဲ့တော့သွားမယ်ဆိုပြီးခီးဆက် အဲ့ဒီမှာအဲ့ဒီကြံရစ်ခဲ့တဲ့ငယ်ကျွန်ကိုဘလူးမတွေကဘာနဲ့ဖမ်းစားလိုက်တယ်ရူပါယုံနဲ့ဖမ်းစားလိုက်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများကိုတရားအားထုတ်တဲ့ယောဂီပုဂ္ဂိုလ်ဟာစက်ကုံတရေကိုဘာလုပ်ရမလဲအထူးထိမ့်သိမ်းရမယ်ဒါကိုဘုန်းကြီးတို့အထူးတားမြစ်တယ်ဘုန်းကြီးတို့ကအထူးပြောတာယောဂီတွေကိုယောဂီဆိုတာစက်ကုံတရေမထိမ့်မဲနဲ့ယောဂီပုံစံကိုမကြတာစက်ကုံတရေလေးထိမ့်သိမ်းပြီးတော့အမြဲတမ်းတတိကထာမှာယောဂီပုံစံကြတာ ဒီတိုင်းတရားလေးထိုင်ုံထိုင်ဟာတုံလေးကြပြောကြဆိုကြရီကြဝါကြမောကြဆိုရင်အပျော်ပန်းလာတာနဲ့အတူတူပဲတရားအထုတ်တာနဲ့မှမတူတော့ပဲယောဂီနဲ့မှမတူတော့ပဲယောဂီဆိုတာတရားပဲအာယုံစိုက်တယ်မှာတရားအာယုံစိုက်ရမှာလားတခြားအာယုံစိုက်ရမှာလားအေးတခြားဟာတွေကိုလုံးဝကိုအာယုံစိုက်ရအခုလည်းဒီတိုင်းပဲလေတခြားကိုအာယုံစိုက်မိလို့အခုဘလူးဖန်စားခံရပြီအဲ့ဒီမှာခကြီးဆက်ပြီးနေတဲ့ခါကျတော့ဘလူးမတွေကရှေ့ကနေကြိုပြီးတော့တခါ အဆူပွဲတွေဘုန်းကြီးတို့တခါတယ်ဘာခေါ်လဲကာရာဥကေတို့ဘာလို့ခေါ်မလားမသိဘူးဆိုတာဘုန်းကြီးတို့တော့ဒါတွေလည်းနားမလည်ဘူးမသိဘူးအကြားတာပဲရှိတယ်အဲဒီကိုရင်လေးတွေကလေးလေးတွေပြောလို့ဘုန်းကြီးကျောင်းမှာဘုန်းကြီးအနီးနားမှာကိုရင်တွေပဲဘုန်းကြီးထားတယ်အဲဒီကိုရင်လေးတွေကျောင်းသားလေးတွေရှိဒါလေးတွေကသူတို့တွေးတာကြားတာတွေသူတို့ပြောတာလေးတွေဘုန်းကြီးလည်းကြားရတာပဲရှိတယ်အဲ့ဒါနဲ့ရှေ့ကနေပြီးတော့တခါတယ်ဟိုကနေဆိုးအတန်ကောင်းကောင်းနဲ့ဆိုး အဲ့ခံတဲ့အခါကာလကြတော့ဟောတရာယုံကိုနှစ်သက်တဲ့အဲ့ဒီမှာငယ်ကြုံဖြစ်တဲ့ပုဂ္ဂိုလ်ဟာတုံနေတုံနေလှုပ်ပြန်ပြီသူကတယောက်ကခြေထောက်နာပြန်ပြီခြေထောက်နာပြန်ပြီနာပြန်တော့မင်းသားကပြောတယ်မရဘူးသူကနာလေးဒီဘက်မှာနာပြန်စီခြေထောက်နာနေလို့ပါမိအောင်လိုက်ခဲ့ပါမယ်ရှင်မင်းသားအသွားနဲ့မှာဟိုကမင်းသားလင်မကြည့်တော့ဘူးသွားတာညနေမှာသွားတဲ့အခါအဲ့ဒီအတန်အာယုံကိုနှစ်သက်တဲ့ပုဂ္ဂိုလ်တွေကိုတရာယုံနဲ့ဘလူးမတွေကပါလို့လိုက်လဲ ဖန်ဆားလိုက်တယ်သွားပြန်ပြီအစားခံလိုက်ရပြန်ပြီဘုန်းကြီးတို့ယောဂီများကိုအဲ့ဒီလိုအစားမခံရအောင်မို့ကြားရင်ကြားတယ်လို့ရှုမြင်မြင်တယ်လို့ရှုလို့ပြောနေတာဟုတ်တယ်မို့လားအဲ့တော့ဘလူးမှဖန်ဆားခံရတယ်လို့ဒီမှာလည်းပဲကိလေသာဘလူးတွေကမဖန်ဆားဘူးလားဖန်ဆားလိမ့်မယ်ဒါကြောင့်မို့မျက်စိပေါက်နားပေါက်ကိုလုံအောင်ထိမ့်ပြောတာနောက်တကရှေ့ဆက်ပြီးတော့ခရီးနှင်းမြန်နေနှင်းတဲ့အခါကလာကြတော့ရှေ့ဘလူးမတွေကဒီမှာဒီတရားကိုစပြီးရင်ရှေ့ကကြိုးပြန်ပြီးဒါဒီတော့အုပ်ကြီးတစ်ခုလုံးကသူတို့ပိုင်တာလေ အဲ့ဒီမှာအဲ့ဒီတောအုပ်ကြီးရှေ့ကနေကြိုပြီးတော့တခါလေအမွေးနန္တာတွေနဲ့ဘုန်းကြီးတို့ကုဒီမာလေးရှုပ်ပင်ကြီးတွေပါကြီးတွေသွားတဲ့ခါကျတော့ဟိုရင်မွေးတွေပါတွေရောင်းတဲ့ဌာနမှာသွားလိုက်ရင်အဲ့ဒီနားဖြတ်သွားလိုက်မွေးကြိုင်းလာပဲအဲ့ဒီနားဖြတ်သွားလိုက်ရင်မွေးကြိုင်းနေတာပဲအဲ့ဒီလိုပဲဟိုကလည်းပဲအဲ့ဒီအမွေးနန္တာတွေနဲ့တခါလေအမျိုးစုံစောင့်ကြုံနေကြတယ်ဒီခန္ဓာယုံကိုနှစ်သက်တဲ့ပုဂ္ဂိုလ်ဟာအိမ်နာရောက်တော့ခြေထောက်ကသွက်လာသလားတုံနေတုံနေလားလှုပ်ပြန်ပြီတုံနေတုံနေဒီတယောက်က အဲ့ဒါနဲ့မင်းသားကတကားနဲ့ထားပစ်ခဲ့တယ်သူကသူနောက်ကလိုက်ခဲ့ပြီးတော့မဆောင်ဘာဘူးလို့လဲသူ့ရဲ့ဒီမှာအကျန်းစီက9ရက်တိုင်9ရက်အတွင်းကိုရောက်မှ အောင်မြင်ပါလေအဲ့တော့9ရက်အတွင်းရောက်မှအောင်မြင်ပါဆိုတော့ဒီအတားစီးတွေကိုဒီကိုယ့်ရဲ့တပည့်တွေရဲ့တန်ရိုးစင်နဲ့သာငဲ့နေရလို့ရှိရင်မိမိအကျန်းစီအောင်မြင်မှာမလားမင်းဖြစ်ကိုရပါမလားမရနိုင်ဘူးအဲ့ဒါနဲ့ပဲစိတ်ကြီးနှင်းနေအဲ့ဒီပုဂ္ဂိုလ်လည်းပဲခန္ဓာယုံနဲ့ဖန်ဆားလိုက်တယ် နောက်အဲ့ဒီကနေရှေ့ဆက်သွားလိုက်တဲ့အခါကျတော့ဟိုတခါလဲစားတော့ဆိုင်ကြီးတွေစားတော့ဆိုင်ကြီးတွေအကြီးကျယ်ပဲအဲ့ဒါစားတော့ဆိုင်ကြီးတွေကနေပြီးတော့ဝန်ဆောင်ကြတဲ့ပုံကိုယ်တွေကလည်းပဲရှေ့ကနေထွက်ပြီးတော့ဘာလို့ဝန်ဆောင်ကြတယ်ကြိုးဆိုကြတယ်ဘုန်းကြီးတို့ဟိုဘုန်းကြီးကတော့ဒီပြည့်နေရာတွေတော့မသိဘုန်းကြီးကြိုက်ချီကိုရောက်ဖူးတယ်ကြိုက်ချီကိုပုံလေးကိုဘုန်းကြီးပြောပြမလဲဒါဒီထဲမှာမြန်မာတွေပဲကြိုက်ချီကိုရောက်ဖူးမှာပါ အဲ့တော့ကြိုက်ထီးကိုရောက်ဘူးတဲ့ခါကြိုက်ထီးကိုသွားတဲ့ခါကျတော့ကားနဲ့သွားတဲ့ခါကျတော့ပထမဦးဆုံးကင်မွန်းစခန်းဆိုတာရောက်တယ်။ဘာစခန်းရောက်တာလဲ။အဲ့ဒီရောက်တဲ့ခါကားပေါ်ကဆင်းပြီးသွားတော့ဟိုးစားတော့ဆိုင်တွေကထွက်ပြီးတော့အရှင်ဘုရားအရှင်ဘုရားဒီတစ်ခေါက်တစ်ခါကျင်းလာကြီးလားဘုရား။တီလည်းမသိဘူးကိုလည်းတစ်ခေါက်မှမရောက်ဘူး။ကိုကိုတကယ်သိတဲ့ပုဂ္ဂိုလ်အနေနဲ့တခါလဲနှုတ်ဆက်နေတာ။ရှင်းရနေပြီအရှင်ဘုရားဒီမှာလေးအရင်တော့တုန်းကလည်းရှင်ဘုရားဒီဆိုင်မယ်။ အခက်လာကြီးလားဘုန်းကြီးရှေ့ကိုဘယ်လိုဆက်သွားရမှတောင်မသိဘူးကိုယ်သင်္ကန်းစာကိုနင်းတောင်နင်းပြီးမှောက်ရလည်းမတတ်ပဲဟာရှေ့ကနေပြီးကာကာနဲ့တခါနဲ့ရှေ့ကိုသွားမခံဘူးဖြတ်မခံဘူးတင်းတားလာတာအဲ့ဒီမှာဘုန်းကြီးကအခုဒီထဲမှာဘလူးမတွေကနေပြီးတော့ဒီမှာရတယုံနဲ့ဖန်းစားတဲ့ဟာကိုသွားတတိရတာအဲ့ဒီမှာအာငါရှေ့ကတော့ဘလူးတွေတော့ရောက်ကုန်ပြီဘုန်းကြီးတော့အဲ့ဒီလိုကိုသွားပြီးတတိရတယ် အဲ့ဒါနဲ့ကူဒီမှာလည်းပဲတခါလဲစားတော့ဆန်ကြီးတွေပေါ့ကြာကြာနာနာပြင်ဆင်ပြီးမှုေးကြိုင်နေအောင်လုပ်ထားတော့ဒီကရန်တာယုံကိုတတ်မဲ့တဲ့ပုဂ္ဂိုလ်ဟာရှိခရင်မနေနိုင်မြန်ဘူးအဲ့ဒီမှာတုံလေးတုံလေးနဲ့နေရပြီးတော့အဲ့ဒီမှာရန်တာယုံနဲ့ဘလူးတွေရဲ့ဖန်ဆာခံရပြန်ရောနောက်ဆုံးတခါနဲ့ရှေ့ဘလူးမတွေကဒီတကူကိုစားပြီးပြီဆိုရင်ရှေ့ကနေကြိုလိုက်တာရှေ့မှာကြိုပြီးတော့တခါနဲ့ဖုဒ္ဓဘာယုံအတွေ့အထိအဲ့ဒါနဲ့ဖန်ဆာအဲ့ဒီတရားမှလည်းပဲဖုဒ္ဓဘာယုံအတွေ့အထိနဲ့ကြံရင်တော့ နောက်ဆုံးငဲကျွန်9ယောက်ပါလာတာကြံသေးလားကြံပါဘူးဒီအိန္ဒြေကိုထိနိုင်လို့လားမထိနိုင်လို့လားရှုမှတ်နိုင်လို့လားမရှုမှတ်နိုင်လို့လားမထိသိနိုင်လို့အဲ့ဒီမှာ9ယောက်စလုံးဘလူးစားခံလိုက်ရအဲ့ဒါနဲ့ဒီမှာအလောင်းတော်ကဘုန်းကြီးတို့မင်းသားကတခါနဲ့ကြံ့ကြံ့ခံပြီးတော့ခီးနှင်းလာတယောက်တည်းအဲ့ဒီကြတော့မှခေါင်းဆောင်ဘလူးမကအားလုံးနေရကြဒါငါအတွက်ပဲဒါငါအတွက်ပဲ အလုံးနေရကြဆိုပြီးနေရခိုင်းတယ်နေရခိုင်းပြီးတော့အဲ့ဒီမှာနောက်ကမင်းသားနောက်ကနေအမျိုးစုံတကယ့်ကိုငငယ်ရွယ်ရွယ်ချောချောလန်းလန်းပုံစံနဲ့ဖန်ဆင်းပြီးတော့လိုက်တယ်ဟာတခါတရံကြတော့လည်းပဲသားတဲ့မအေလေးကဲသူသားငယ်လေးကိုတခါလည်းပွေ့ချီပြီးတော့နောက်ကနေပြီးတော့အမောင်းနေပါအောင်နေပါအောင်နဲ့ဘေးကလူကိုမြင်ပြီဆိုရင်လူမြင်လေသူကပို့ပြီးတော့ပြည့်ရမာယာများလေပဲအဲ့တော့ဘေးကပုံကိုယ်ကြီးခီးသွားခီးလာတွေဟာဖဲနေလေဟေ့လူခမရဗျာခမရဇနီးကနောက်ကကလေးနဲ့ ခင်ဗျစောင့်ခေါ်ပါအောင်လားဘေးကလူတွေကတနာလို့တခါတည်းဘေးကလူတွေကပြောမဟုတ်ဘူးကျွန်တော်နဲ့ဘာမှမဆိုင်ဘူးအာခုနကလိုပဲအမျိုးသမီးရွယ်လေးနဲ့ဗန်စင်းပြရင်လည်းပဲအဲ့ဒီမှာဘေးကတွေ့တဲ့ပုံကိုယ်တွေကနေပြီးတော့တခါတည်းခင်ဗျဗျာခင်ဗျကိုဇနီးကိုကိုဟာကိုတခါတည်းဟိုစောင့်ပြီးခေါ်အောင်မပေါ့ဘာပေါ့ညာပေါ့ဘေးကပြောကြတယ်ဒါပေမဲ့ तू ကတော့ဘာမှဂရုမစိုက်ဖ ೇನೆ ရှေ့ကိုစစ်ခရီးနှင်တာနောက်ကြတော့တက္ကသိုလ်ပြည်ရဲ့မြို့ဘဝကိုရောက်သွားတယ် ရောက်သွားတဲ့အခါကလည်းကြတော့အဲ့ဒီမှာအလောင်းတော်မင်းသားကဇရက်ပေါ်မှာမြို့ပေါက်ကဇရက်ပေါ်မှာတက်တက်ပြီးတဲ့အခါကျတော့သူ့ရဲ့ပါလာတဲ့ပရိတ်ချီတွေကိုတခါတည်းဇရက်ကိုပတ်အဲ့ဒီမှာဇရက်ကိုပတ်တာလေကားကနေစပြီးမတက်နိုင်အောင်အဲ့ဒီမှာပရိတ်ချီတွေနဲ့ပတ်ပြီးပရိတ်ပန်းတွေပါလာတဲ့ဟာတွေထိုးပရိတ်သေးတွေပက်အဲ့ဒီမှာဇရက်ပေါ်မှာပဲအေးစေးစေးနေဘလူးမကလည်းပရိတ်ချီပရိတ်သေးတွေရဲ့တကူကြောင့်အပေါ်မတက်နိုင်ဘူးလေကားရင်းမှာပဲလေကားခုံမှာပဲထိုင်နေ အဲ့အင်မတန်ချောမောလှပအလှပဆုံးနေနဲ့ဖန်ဆင်းပြီးတော့ထိုင်နေတယ်အဲ့ဒီအချိန်မှာဘုန်းကြီးတို့တက္ကသိုလ်ပြည်ရဲ့ဘရင်က တိုင်ကန်လှည့်လေတာအဲ့ဒီမှာတိုင်ကန်လှည့်လေပြီးတော့ထွက်လာတဲ့အချိန်ကာလကြတော့အဲ့ဒီဘလူးမနဲ့ဒီဘုန်းကြီးတို့မင်းသားကိုသွားတွေ့တာအဲ့ဒီမှာသွားတွေ့တဲ့ကအဲ့ဒီနာဖြတ်သွားတဲ့ခါကြတော့ဘလူးမကလည်းအင်မတန်မှချုံမောလှပအောင်ဖန်ဆင်းထားတာဆိုတော့ဘယင်ကစိတ်ညွတ်နေအဲ့ဒီခါမှာသူ့ရဲ့ မုဇိမယသေနာပတိတွေကိုတာမိကာလအတာမိကာလပိုင်ရှင်ရှိသလားမရှိဘူးလားသွားမေးခိုင်းတာသွားမေးခိုင်းတော့ဘလူးမကသူ့မှာပိုင်ရှင်ရှိပါတယ်ဒီဇယပေါ်ကဟိုလူဟာသူ့ရဲ့ပိုင်ရှင်မှာသူ့ခင်မွန်းလင်းယောက်ျားပါသူကပြောတယ်ဟိုကမဟုတ်ဘူးအလောင်းတော်ကမဟုတ်ဘူးသူနဲ့ဘာမှမတော်ဘူးအဲ့ဒီပုဂ္ဂိုလ်ဟာလူလဲမဟုတ်ဘူးဘလူးပါလူသားမဟုတ်ပါဘူးသူ့နောက်ကပါလာတဲ့ငယ်ငယ်ကျွန်းလေးတယောက်မှမကြံတော့ပါဘူးသူစားပြစ်လိုက်တာ ဒါကြောင့်မို့သူဟာဘလူးမှလူမဟုတ်ဘူးကျွန်ုပ်နဲ့ဘာမှမဆိုင်ဘူးပေါ့အဲ့ဒီအကြောင်းအရာကိုမင်းကြီးကိုသွားပြီးတော့တော်ဦးတင်တယ်ဇယက်ဘောကလူကတော့သူနဲ့ဘာမှမဆိုင်ဘူးပြောပါတယ်အခုဒီမျိုးသမီးကတော့ဟိုဇယက်ဘောကလူကသူခင်မွန်းလျောက်ကြလို့ပြောပါတယ်ကဲဒီလိုဆိုရင်ဟိုကပုဂ္ဂိုလ်ကကာယကံရှင်ဖြစ်တဲ့ပုဂ္ဂိုလ်ကသူနဲ့ဘာမှမဆိုင်ဘူးဆိုတော့ကွာဒါပန်းတကူပဲကွာဟုတ်တယ်မို့လားအဲ့တော့ရှင်မင်းကအဲ့တော့ကောက်ယူသွားတယ် သူ့ကိုစင်မတင်သွားလိုက်တယ်အဲ့လိုတင်သွားပြီးတဲ့အခါကလည်းကြတော့အဲ့ဒီမှာရောက်နန်းတော်ကိုရောက်နန်းတော်ပြန်ရောက်တဲ့အခါကလည်းကြတော့ပရိယေပေါ့ဗျာသူ့ရဲ့ပရိယေနဲ့ဒီကလည်းမျက်ရည်လေးစမ်းစမ်းစမ်းစမ်းနဲ့ငိုးအဲ့တော့နှမတော်ဘာဖြစ်တာလဲဘယ်လိုကြောင့်မို့လဲဆိုသူ့ကိုဒီမှာနန်းတော်ထဲမှာဝင်လာတော့အရှင်မင်းကြီးရဲ့မိဖုရားတွေကမျက်စောင်းထိုးတယ်ဘာလုပ်တယ်ညာလုပ်တယ်ပေါ့သူကအဲ့ဒီမှာပြောတော့တာပေါ့အဲ့လိုဆိုတော့ သူ့ဘဝမှာလမ်းပေါ်ကတကောင်ကျွဲတမျက်နာဆိုတော့မင်းကြီးမှလွဲပြီးသူ့မှာအာကိုစရာမရှိဘူးပေါ့အဲ့တော့ကျမကိုအာကိုရအောင်မို့ကျမကိုနည်းနည်းထဲထဲဝါဝါလေးဖြစ်အောင်မို့အပိုင်စားပေးသနာတော်မူပါပေါ့တောင်းတာအဲ့ဒီအပိုင်စားတောင်းတာကနိုင်ငံတော်ကြီးကိုတောင်းတာနိုင်ငံတော်ကြီးတောင်းတဲ့အခါငါဒါကြီးချစ်အောင်တော့ငါမပိုင်ဘူးငါမပေးနိုင်ဘူးအဲ့ဒီလိုနဲ့တဖြည်းဖြည်းချုံချုံပြီးတောင်းတာအဲ့လိုတောင်းရင်ကနေနောက်ဆုံးကြတော့နန်းတော် ဒီနန်းတော်ကြီးကတော့ရှင်မင်းကြီးပိုင်ပါတယ်ခုဒီနန်းတော်မှာနေရတာကျမမှာတခါတည်းသူတော်ဘာရဲ့ဟိုမျက်စိအောင်မှာနေရတာပေါ့လေတင်တင်ငယ်ငယ်နဲ့ကျမမှာကြောက်ကြောက်ရွံ့ရွံ့နဲ့နေနေရပါတယ်ဒါကြောင့်ဒီနန်းတော်ကြီးကိုပိုင်ပေးပါဆိုတော့ကဲနန်းတော်ကိုတော့ငါပိုင်ပေးတယ်ဒီနန်းတော်ကြီးသင်ပိုင်စီဆိုတော့အဲ့ဒီမှာညမင်းကြီးလည်းအိပ်ပျော်သွားပြီဆိုတဲ့အချိန်ကြတော့မှသူ့ရဲ့ဘလူးတွေကိုသွားပြီးတော့ခေါ်တာ ခေါ်ပြီးတော့မှသူ့ရဲ့ငယ်ချင်းတွေအကုန်လုံးခေါ်လာပြီးတော့နန်းတော်ကြီးတစ်ခုလုံးရှိတဲ့နန်းတော်မှာရှိတဲ့အိတ်ကြတဲ့ပုဂ္ဂိုလ်တွေမိဖုရားတွေမင်းကြီးမင်းသားတွေအကုန်လုံးအားလုံးကိုဘလူတွေကစားပလိုက်တယ်။အဲဒီမှာစားပြီးတော့မနဲ့မူကြီးမရသေနာပတိတွေကနေပြီးတော့နန်းတော်ကိုခါစားဝင်ကြတဲ့အခါကာလကြတော့ဟောနန်းတော်ကြီးကမပွင့်တော့နန္ဒကာကြီးကဖွင့်မပေးစောင့်ညဘယ်လိုမှဖွင့်မပေးဘယ်လိုမှအနေထားက အတွင်းကဘာသာမှမကြတော့မှနန်းတော်တကားကိုရိုက်ဖြစ်ပြီးဝင်တော့မှအကုန်လုံးဟာရိုးပုံကြီးဖြစ်သွားအဲ့ဒီကြတော့မှအော်မနေ့ကမြို့ပြင်ဇရပ်ပေါ်ကပုဂ္ဂိုလ်ပြောတာမှန်ပဲကိုတကယ်ဒါဘလူးမပါလားအခုတော့အာလုံးမင်းကြီးတဲ့တကွာအာလုံးအစားခံရရပြီဆိုပြီးတော့အဲ့ဒီတော့နန်းတော်ကြီးကိုငါတို့ရှင်းလင်းကြစို့ဆိုပြီးရှင်းလင်းအာလုံးတယောက်ကင်မွန်းနေနဲ့စေကျော်ရှင်းလင်းပြီးတဲ့အခါမှာအဲ့ဒီဇရပ်ပေါ်မှာရှိတဲ့ပုဂ္ဂိုလ်ဟာဒါပညာရှိပုဂ္ဂိုလ်ပဲအဲ့ဒီပုဂ္ဂိုလ်ကိုပဲငါတို့ မင်းအဖြစ်နဲ့တင်မြောက်ကြစို့ဆိုပြီးတော့အဲ့ဒီမှာမင်းအဖြစ်နဲ့တင်မြောက်တာအဲ့တော့ခုနှစ်ရက်အတွင်းရောက်သွားတဲ့အခါကျတော့ဒီတက္ကသိုလ်ပြည်ကြီးရဲ့မင်းအဖြစ်ကိုမရဘူးလားတကယ်လို့မင်းအဖြစ်ကိုရတယ်ဆိုတာဟာအိန္ဒြေကိုစောင့်ရှောက်နိုင်လို့လားမစောင့်ရှောက်နိုင်လို့လားအေးအိန္ဒြေကိုစောင့်ရှောက်နိုင်လို့မင်းဖြစ်ကိုရတာဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီအချိန်တုန်းကအခုမင်းတက္ကသိုလ်ပြည်ရဲ့မင်းဖြစ်တာငါပဲ အဲ့ဒီမှာလမ်းခရီးမှာဘလူအစားခံရတယ်ဆိုတာတင်တို့ယဟန်တော်၅ဦးပဲတင်တို့ဟာဒီအိန္ဒြေကိုမဆောင်ရှောက်နိုင်ခဲ့လို့တင်တို့မှာဘလူစားခံခဲ့ရတယ်ဇဂုံတရီမထိန်သိနိုင်ခဲ့လို့သောတိန္ဒြေကာနိန္ဒြေဇီဝင်တရီကာယင်တရီအိန္ဒြေကိုမထိန်သိနိုင်ခဲ့လို့တင်တို့မှာအခုဘလူစားခံခဲ့ရတယ်ဒါအခုလည်းပဲအခုဘဝမှာလည်းပဲတင်တို့ဟာဇဂုံတရီလေးတစ်ခုတောင်မှမထိန်သိနိုင်ဘူးသောတိန္ဒြေကာနိန္ဒြေစသည်ဖြင့်မထိန်သိနိုင်ကြလို့ရှိရင်တင်တို့ ကိလေသာရဲ့ဝင်ပြီးတော့အပူနှောက်ခံပြီးတော့နောက်ထပ်ဘဝသစ်တွေဘဝသစ်တွေရမယ်။ဘာတွေရမှာလဲ။ဘဝသစ်ရတိုင်းရတိုင်းအိုနာသိလွတ်ပါမလား။ဟေးဘဝသစ်ဖြစ်မှဖြစ်ပြီးရင်တသေးသေးသေးနေကြမယ်။အဲ့တော့တသေးသေးသေးနေကြမယ်ဆိုတဲ့အကြောင်းကိုမြတ်စွာဘုရားကအဲ့ဒီယဟန်တော်၅ပါးကိုစေကုဏသံဝရောတာတုတာတုသောတေနသံဝရော ဂာနေနတံဝရောတာရုတာရုဇိဝါယတံဝရောကာယေနတံဝရောတာရုတာရုဝါစာယတံဝရော မနတံတံဝရောတာရုတာရုတပ္ပထတံဝရောတပ္ပထတံဝတောဘိက္ခုတပ္ပဒုက္ခပမုစတိတိဘေခဝေယဟန်တော်များအိုချစ်သားတို့ဇကုဏဇကု द्वार ဖြင့်တံဝရောယာကဒေါသမောဟတရားတို့ကို ရာဂဒေါသမောဟတရားတို့ကိုမဖြစ်စေမှု၍စောင့်စည်းခြင်းပိတ်ဆို့နိုင်ခြင်းသည်တာရုကောင်းလှပါပေ၏မြတ်စွာဘုရားကဒီမျက်စိဘောက်ကမြင်ရတဲ့အဆင်းအာယုန်နဲ့စပ်ပြီးတော့ကိလေသာမဝင်နိုင်အောင်စောင့်ရှောက်နိုင်ရင်ထိမ့်သိမ့်နိုင်ရင် ကောင်းတယ်ကဲဘုန်းကြီးတို့ယောဂီများရောမကောင်းဘူးလားခုမျက်စိဘောက်ကရောကိလေသာမဝင်နိုင်ဘူးလားအဲ့ဒီဝင်နိုင်တာကိုမိမိတို့ကအဆင်းအာယုန်တစ်ခုကိုမြင်လိုက်ရင်ဒီတိုင်းကြည့်နေရင် အစင်းအာယုန်နဲ့စပ်ပြီးလောဘကိလေသာမဝင်ဘူးလားဒေါသကိလေသာမဝင်ဘူးလားမဝင်နိုင်အောင်ဆိုရင်တတိကပ်ပြီးတော့မရှုမှတ်ရဘူးလားမြင်ခိုင်းမှာဘယ်လို ရှုမှတ်မလဲမြင်တယ်လို့ပဲရှုမှတ်ရမယ်အဲ့ဒီမြင်တယ်လို့ရှုမှတ်တဲ့ကပထမတော့အစင်းအာယုန်ကြီးပဲဒါပြညာအာယုန်ကြီးပဲမြင်နေတာပဲဒါပေမဲ့ဒါကိုဘုန်းကြီးတို့စူးစိုက်အားရှုမှတ်အားတွေကောင်းလာတဲ့အခါကျတော့ဘုန်းကြီးတို့မြင်ကံမြတ်မတ်တအစင်းကိုအစင်းပဲ အစင်းရုပ်ပဲအနေနဲ့ပဲမြင်ရမယ်ယောက်ျားလည်းမဟုတ်ဘူးမိန်းမလည်းမဟုတ်ဘူးပုဂ္ဂိုလ်တ attva ရင်းနဲ့ခွဲခြားမနေဘူးအစင်းရုပ်လေးတတ်တတ်မြင်ရမယ်ဆိုရင်ဟိုကအစင်းကလည်းရုပ်တရားမျက်စိအကြည့်ကလည်းဗာတရားလင်ရုပ်တရားဒီနှစ်ခုဆုံလိုက်တဲ့ခါကျတော့မြင်သိစိတ်လေးမဖြစ်ဘူးလားစက္ခုဝိညာဉ်ဒါလေးကနံတရားအဲ့တော့မြင်ခိုက်ကလေးမှမြင်တယ်လို့ရှုတဲ့ခိုက်ကလေးမှဘာနဲ့ဘာတွေ့ရတယ်ရုပ်နဲ့နာမဲတွေ့ရတယ်ဘယ်မလဲယောက်ျားဘယ်မလဲမိန်းမဘယ်မလဲပုဂ္ဂိုလ်တ attva ရှိသေးရဲ့လားမရှိဘူးရုပ်နဲ့နာမဲရှိတယ် အဲ့ဒီယုံနာကလည်းပဲတေချာဆက်လက်ပြီးရှုမှတ်ရင်အဲ့ဒီယုတ်တရားကလည်းဖြစ်ပြီးပါဖြစ်သွားတာလေဒီမြင်သိစိတ်လေးကလည်းသိပြီးပါဖြစ်သွားတာကဲအဲ့ဒီမမြဲတဲ့ဖြစ်ပြက်ဉာဏ်လေးပေါ်မယ်ဆိုရင်ဒီပေါ်မှာလောဘဝင်နိုင်စရာရှိသေးလားဒေါသဆိုတဲ့စိတ်ဝင်နိုင်စရာရှိသေးလားအဲ့ဒီဒီကိလေသာတွေလုံးဝမြင်ကြကလေးမှမြင်တယ်လို့ရှုခြင်းအပြင်ကိလေသာတွေဝင်ခွင့်ရပါမလားဒီထက်ဆောင်ဘုန်းကြီးတို့ယောဂီများမြင်ကြကလေးမှမြင်တယ်လို့မရှုရဘူးလားဟဲ့နောက်တခါဘုန်းကြီးတို့ဒီမှာ တာဓုသောတေနတံဝရောတဲ့သောတေနသောတဒွါရဖြင့်တဲ့တံဝရောဟောဒီယာကဒေါသမောဟတွေမဝင်လာနိုင်အောင်စောင့်စည်းခြင်းပိတ်ဆို့နိုင်ခြင်းဒီတာဓုကောင်းတယ်နားဘောက်ကနေပြီးတော့ကိလေသာမဝင်နိုင်အောင်စောင့်ရှောက်နိုင်ရင်မကောင်းဘူးလားဒီနေ့ကြားရင်ကြားခိုက်လေးမှာကြားတယ်လို့ရှုနေတာကိလေသာဝင်အောင်လားမဝင်အောင်လားကိလေသာမဝင်အောင်ဘုန်းကြီးတို့ယောဂီများကစောင့်ရှောက်နေတာမလုပ်နေတာလေကိလေသာဝင်ခွင့်မရအောင်ပိတ်ဆို့နေတာ အဲ့ဒီမှာရှုမှတ်မှုလေးနဲ့နားကြားကြိုက်လေးမှာကြားတယ်ရှုတယ်ကြားကြိုက်လေးမှာကြားတယ်ရှုတယ်ကြားတယ်လို့ရှုတဲ့အခါမှာဟိုကအတန်ကလည်းရုပ်တရားနားအကြည့်ကလည်းပဲရုပ်တရားအဲ့ဒီနှစ်ခုဆုံလိုက်တဲ့ဆုံခိုက်ကလေးမှာကြားသိမှုမဖြစ်ဘူးလားအဲ့ဒါလေးကနန္တရားပဲကြားခိုက်ကလေးမှာလည်းဘာနဲ့ဘာပဲရှိတယ်အဲ့ဒီကြားရတဲ့အတန်လေးကိုဘုန်းကြီးတို့ထက်ခါထက်ခါထက်ခါထက်ခါရှုကြည့်ပါပထမအတန်လေးကဒုတိယအတန်ထိအောင်မရောက်ပါဘူးပထမအတန်ကုံဆုံးသွားပြီဆိုမှနောက်ဒုတိယအတန်ဖြစ်တယ် ဒုတိယတန်ကုံဆုံးသွားမှတတိယတန်ဖြစ်တယ်အဲ့ဒီကြားသိစိတ်လေးကလည်းပထမဟာသိပြီးရင်ဖြစ်သွားပြီ နောက်တစ်ခါသိတာကနောက်တစ်ခါနောက်ထပ်အသစ်နောက်တစ်ခါသိတာကနောက်ထပ်အသစ်ဆိုတော့ရုပ်ရောနံရောဟာမြဲတာလားမမြဲတာလားကဲအဲ့ဒီမမြဲတဲ့ဖြစ်ပျက်ဉာဏ်လေးပေါ်လာရင်ဒီကြားရတဲ့အတန်နဲ့စပ်ပြီးတော့ရောနှစ်သက်သဘောကျမှုရှိဦးမလားစိတ်ဆိုးစိတ်ပြတ်မှုရောရှိဦးမလားသူဘုန်းကြီးတို့ယောဂီများအခုတရားအားထုတ်တဲ့အခါမှာဒီကြားရတဲ့အတန်နဲ့စပ်ပြီးတော့အခုလောလောဆယ်ဟာနှစ်သက်စရာတော့ဒီမှာမတွေ့ဘူး ဘာတွေ့မလဲဆိုရင်ဘာသာမှမကြောက်ဘူးဒီဘေးကတခြင်းတန်လည်းမကြောက်ဘူးတိတာမှုတန်လည်းမကြောက်ဘုန်းကြီးတို့ရိတ်တာတွေမှာရန်ကုန်မြို့မှာတော့အိုးဘေးကအခုလိုအချိန်မှဆိုရင် TV တွေကဖွင့်ကုန်ပြီဘေးကအိမ်တွေကကြားနေရပြီကြောင်းအတိုင်းတိုင်းပဲအဲ့ဒီလိုတွေဖြစ်အခုဒီမှာကြတော့ဘာသာမှလည်းမကြောက်အဲဒါပေမဲ့လို့ကိုကတရားရှုမှတ်လို့တမာတိဖြစ်အောင်ထူထောင်နေတဲ့အချိန်လေးမှာတတိဖြစ်စာတမာတိဖြစ်စာအချိန်လေးမှာအချောင်းဆိုးတန်ကြားရင်လည်းပဲတခါတည်းဒီကိုယ်လုံးကိုတုန်လှုပ်သွားတဲ့တိအောင်မထိတ်လန့်ဘူးလား အဲ့လိုတစ်ချိန်ကနှစ်ချိန်နှစ်ချိန်ကသုံးချိန်လောက်ဖြစ်တယ်ဆိုရင်အဲ့ဒီအတန်ပေါ်မှာစိတ်ထဲမှာသဘောကျသလားမကျဘူးလားအတန်ရှင်ပေါ်မှာသဘောမကျတော့အဲ့ဒီမှာပြောခြင်းနဲ့စိတ်တွေထသွားစေခြင်းနဲ့စိတ်တွေဒေါသတွေဖြစ်လာတတ်တယ်အဲ့ဒါကြမ်းရတဲ့အတန်နဲ့စပြီးတော့ဖြစ်တာဘာနဲ့စပြီးဖြစ်တာလဲအခုဒီအတန်လည်းပဲကြမ်းရတဲ့အတန်ကသူဖြစ်ပြီးပြပေါ်ပြီးပြောင်းနေတာပါလို့သိလိုက်မှတော့ဒီအတန်နဲ့စပြီးတော့ဖြစ်ပါဦးမလားကိလေသာတွေဝင်နိုင်ပါဦးမလား ဟောကိလေသာတွေတကယ်ရှုမှတ်နိုင်ရင်ကြားကြိုက်ကလေးမှာကြားတယ်ကြားတယ်လို့နိုင်နိုင်နေနေရှုမှတ်နိုင်နေတဲ့ပုဂ္ဂိုလ်မှာကိလေသာမကင်းနိုင်ဘူးလားလုံးဝကိလေသာတွေကင်းနိုင်ပါတယ်အဲ့ဒီလိုပဲဂာနေနတံဝရောတာရုတဲ့ဂာနေန ဟောဒီနှာခေါင်းနှာခေါင်းဖြင့်ဂာနေနဟောဒီနှာနှာခေါင်းဖြင့်နောက်ပြီးတော့တံဝရောမှုေးလာတဲ့အနံ့နံလာတဲ့အနံ့ကို ကိလေသာမဝင်အောင်စောင့်ရှောက်နိုင်ခြင်းဟာတာရုကောင်းတယ်ခုနှကောင်းပေါက်ကလေးပဲဘုန်းကြီးတို့ကိလေသာမဝင်အောင်စောင့်ရှောက်ဖို့မလိုဘူးလားလိုတယ်လေကောင်းတဲ့အနံလေးကြရင်သဘောကျတဲ့လောဘကိလေသာမကောင်းတဲ့အနံမျိုးကြတော့သဘောမကျတဲ့ဒေါသကိလေသာအဲ့ဒီမှာနှကောင်းပေါက်ကနေကိလေသာဝင်နေတာဘယ်ပေါက်ကနေဝင်နေတာလဲနှကောင်းပေါက်ကနေကိလေသာဝင်နေတာဒါကိုမဝင်အောင်ဆိုရင်နံကိုက်မှာနံတယ်မွှေးကိုက်မှာမွှေးတယ်မရှိရဘူးလားအဲ့ဒီနန္ဒမွေးတာကလည်းပဲပေါ်ပြီးရင်ဘာဖြစ်သွားတာလဲ ဖြောက်သွားတာကြီးတယ်ပဲမြဲတာလားမမြဲတာလားအဲ့ဒီမမြဲတဲ့ဖြစ်ပြညာနာပေါ်ပြီစေဒီညာပေါ်ပြီဆိုရင်အဲ့ဒီနာမှုမှုမှုနဲ့စပ်ပြီးတော့ကိလေသာဝင်ခွင့်ရပါမလားမရတော့ဘူးဟောတာတုဇိန်ဝါယတံဝရောတဲ့ဇိန်ဝါယဟောဒီလျာဖြင့်တံဝရောရာဂဒေါသမောဟကိလေသာတွေမဝင်အောင်စောင့်စည်းပိတ်ဆို့နိုင်ခြင်းဟာတာတုကောင်းတယ်တဲ့အရသာစားတဲ့အခါမှာ ဘုန်းကြီးတို့အရသာစားသိတဲ့အခါကာလမှာဘာမှရှုမှတ်မှုမပါဘဲနဲ့စားရင်တော့ခြူတာလည်းသိတယ်၊ချင်တာလည်းသိတယ်၊ငံတာလည်းသိတယ်၊ကောင်းရင်ကောင်းတာသိတယ်၊မကောင်းရင်မကောင်းတာမသိဘူးလား။သိနေတာပဲကောင်းရင်သဘောမကျဘူးလား။မကောင်းမှုဆိုရင်မကြိုက်တော့ပါဇာတရားတောင်ထွေးထုတ်တယ်။ဘုန်းကြီးတို့ဒီမှာတော့မဟုတ်ပါဘူး။ဘုန်းကြီးတို့မြန်မာနိုင်ငံမှာတော့တချို့ပုဂ္ဂိုလ်တွေအခုဆိုရင်ဘုန်းကြီးတို့အများကြီးသတိပေးရအများကြီးသတိပေးတော့အများကြီးလည်းပဲအသိဉာဏ်လေးတွေပွင့်လင်းပြီးတော့တော်တော်လေးလည်းပဲအဆင်ပြေလာပါ ဘုရုံးကဆိုရင်တခါတရံမှာတချို့ဆုံးဝိုင်းမှာဆိုရင်အသက်ရွယ်ကြီးတဲ့ပုဂ္ဂိုလ်ကတခါလေးဟင်းတွေကိုယူထဲ့တယ်သူလည်းယူထက်ထဲ့ပြီးလို့တခါလေသူကတို့ကြည့်တယ်စားကြည့်တယ်မကြိုက်ဘူးဆိုရင်သူများပကံနဲ့သွားတယ်သူမကြိုက်တော့ဘူးဆိုသူများပကံနဲ့သွားတယ်ဒါအဲ့ဒါတွေကိုဘုန်းကြီးတို့ဒါမြန်မာတွေပဲလေဒါတွေတွေ့ဘူးကြုံဘူးမှာပါဟုတ်တယ်မဟုတ်လားဒါရန်ကုန်မှာရန်ကုန်မှာဒီမှာတော့မသိဘူးအဲ့ဒီမှာရန်ကုန်မှာ အဲ့လိုကိုကကိုမနှစ်သက်တာလေးတွေ့ပြီဆိုရင်ဒါသဘောမကျတော့ကဲနှစ်သက်တာလေးကိုကြတော့သဘောကျတယ်သဘောကျတာလေးဒီမှာရှားဘောက်ကလျှာဘောက်ကနေပြီးတော့ကိလေသာတွေမဝင်ဘူးလားအဲ့ဒါလေးကိုယောဂီပုဂ္ဂိုလ်တွေကနိုင်နိုင်နင်းနင်းရှုမှတ်နိုင်ရင်အဲ့ဒီအရသာနဲ့ဆက်ပြီးတော့ကိလေသာဝင်ခွင့်ရပါဦးမလားတကယ်ရှုမှတ်ရင်တော့ဘုန်းကြီးတို့ရက်ရှည်အားထုတ်တဲ့ပုဂ္ဂိုလ်မှရမှာအခုဒါမှမဟုတ်ဘုန်းကြီးကယောဂီတို့ကိုဒါတွေကိုရှုမှတ်ပြီးစားဖို့တို့ဘာလို့ဘုန်းကြီးထူးမပြောတော့ဘူး ဆရာတော်ဥဒ္ဒရာကိုပဲဥဒ္ဒရာကြီးရှင်ဘုရားလုံနေကြဆိုရင်လည်းပဲအဲ့ဒီမှာယောဂီတွေကိုစားတဲ့တောက်တဲ့နေရာမှာရှင်ဘုရားပဲစောင့်ရှောက်ပေးလိုက်ပါဘုန်းကြီးကိုယ်တိုင်စောင့်ရှောက်ရမယ်ဆိုရင်စားတဲ့နေရာအစဘုန်းကြီးကဘုန်းကြီးတို့ဒီမှာရန်ကုန်မှာတော့ဘုန်းကြီးရဲ့ဆွမ်းသားကြောင်းမှလည်းပဲဘုန်းကြီးထိုင်တဲ့နေရာဟူသမျှအားလုံးမက်ရှိတယ်မက်စင်တာလားရှိတယ်ဘုန်းကြီးထိုင်တဲ့နေရာတွေဟူသမျှမက်ရှိတယ်အဲ့ဒီမှာဘုန်းကြီးထိုင်လိုက်ပြီဆိုတာနဲ့အဲ့ဒီမက်ကလေးကိုခလုံးနှိပ်ပြီးကင်ပြီးတော့အဲ့ဒီမှာ မြင်သမျှတွေကိုအလုံးသတိပေးပြောဆိုနေတာပဲဘုန်းကြီးမြင်သမျှတွေစားတဲ့နေရာမှာအဆင်မပြေတာတွေ့ရင်ယောဂီဘယ်လိုစားနေတာလဲချက်ချင်းပြောတာပဲချက်ချင်းပြောလိုက်တာပဲအဲတရားထိုင်နေတဲ့နေရာမှာဆိုရင်လည်းပဲယောဂီကုံကုံကြီးအိတ်နေရင်လည်းပဲအိတ်တဲ့ယောဂီကိုပြောလိုက်တာပဲငိုက်နေရင်လည်းပဲငိုက်တဲ့ပုဂ္ဂိုလ်ကိုလည်းပဲတခါတည်းပုံရဲကြလိမ့်မယ်မြန်မြန်သတိထားဓမ္မုထမျက်နှာတင့်မျက်နှာတင့်မျက်နှာသွားတည်ခိုင်းတာပဲသတိပေးနေတာပဲ အဲဘုန်းကြီးထိုင်တဲ့နေရာတိုင်းထိုင်တဲ့နေရာတိုင်းမှာအကုန်လုံးကမက်ကလေးတွေဆင်ပေးထားတယ်အဲအဲ့ဒါအကုန်ပြောတယ်ဒါကြောင့်မို့ဒီမှာလည်းပဲဘုန်းကြီးကအဲ့ဒီလိုစောင့်ရှောက်ပေးရရင်စားတဲ့နေရာမှာလည်းအချိန်ကဒီမှာသိမလောက်ဘူးအချိန်တွေကမလောက်ဘူးမလောက်တော့ဒီစားတဲ့နေရာကိုဘုန်းကြီးအမှတ်စိတ်စိတ်နဲ့တရားစားခိုင်းနေရရင်ဆန္ဒနာရီတောင်မှအတော်ပြီးအောင်ဖြတ်ရမှာအဲ့ဒါကြောင့်မို့ဒီမှာလည်းပဲရက်တူလေးမှာတော့တရားရှုမှတ်နည်းလေးတွေတော့ပိုင်ပိုင်နိုင်နိုင်သိသွားရင်တော်ပြီလို့ဘုန်းကြီးဒီလိုပဲရည်ရွယ်ထားပါ ပိုင်ပိုင်နိုင်နိုင်ကိုအထုတ်နေသိသွားရင်ဒီတရားတွေကိုဘယ်နေရာရောက်ရောက်ကိုယ်အိမ်မှာပဲဖြစ်စီကြောင်းမှာပဲဖြစ်စီရိတ်တံမှာပဲဖြစ်စီတရားအထုတ်နည်းလေးကိုနားလည်သဘောပေါက်နေပြီဆိုရင်ဒီတိုင်းအထုတ်သွားရင်တရားအသိဉာဏ်တူတွေမရနိုင်ဘူးလားအေးဘုန်းကြီးကဟိုမှာအဲ့လေးမှာဆိုရင်ဓမ္မစက္ကုဓမ္မယုံနဲ့သူဓမ္မယုံကဗာဓမ္မယုံနဲ့လေဓမ္မစက္ကုဓမ္မယုံဆိုတော့ဓမ္မဆိုတာတရားစက္ကုဆိုတာမျက်စိပဲ ဘုန်းကြီးတရားမျက်စိလေးဖွင့်ပေးလိုက်ပြီနော်ဒါပဲပြောခဲ့တယ်ကိုယ့်ဟာကိုမြင်အောင်ကြည့်တော့ဟုတ်တယ်မဟုတ်လားကိုသွားတဲ့လမ်းကိုကိုယ့်ဟာကိုမြင်အောင်မကြည့်ရင်တော့ခလုတ်တွေ့ရင်ခလုတ်တိုက်မှာပဲဒါမြင်အောင်ကြည့်သွားအခုလည်းပဲလောဘဖြစ်เสียတွေ့ရင်လောဘဖြစ်လိမ့်မယ်ဒေါသဖြစ်เสียတွေ့ရင်ဒေါသဖြစ်လိမ့်မယ်မဖြစ်အောင်ဆိုရင်ကိုယ့်ဟာကိုဒီမှာတရားမျက်စိလေးဖွင့်ပေးလိုက်ပြီကိုယ့်ဟာကိုမြင်အောင်ကြည့်ပြီးရှောင်တဲ့နာရှောင်ဆောင်တဲ့နာကိုဘာလို့ရမလဲဆောင်ရမှာဖြစ်ပါတယ်ဒါကြောင့်စားတဲ့တောက်တဲ့နေရာမှာလည်းပဲ ဒီမှာယူတာကင်တာခတ်တာကစပြီးတော့အားလုံးကိုသူ့ဟာသူအမှတ်တရနဲ့ရှုရပါတယ်အဲ့ဒီမှာပါဇက်တဲကိုထည့်ပြီးပြီဆိုရင်လည်းပဲဇုံးကိုချက်ချင်းမချရပါဘူးအဲ့ဒီမှာပါဇက်ကလေးကိုပိတ်ထားပြီးတော့မှဒီခါတဲ့ဇုံးကိုနှုတ်ပြီးတော့အောက်ကိုချလက်ကလေးငြိမ်သွားပြီဆိုမှလက်ငြိမ်မှပါဇက်လှုပ်ရပါတယ်ပါဇက်လှုပ်နေတဲ့အချိန်လက်ကငြိမ်နေရပါတယ်ပါဇက်ကလည်းလှုပ်တယ်လက်ကလည်းဟိုကောဒီကောဟိုနှိမ်ဒီမှွေးဆိုရင်ဖြစ်တော့ဘယ်လို့မှရှုမှတ်လို့မရတော့အဲ့ဒီမှာပါဇက်လှုပ်ရင်လက်ငြိမ်ရပါတယ် လက်လှုပ်ရင်ပါဇက်ညင်ရမှာအဲ့ဒီဟာနှစ်ခုဟာဒီနှစ်ခုကိုတရားပြုဆိုင်ပြီးရှုမှတ်ရတာပါစားတဲ့နေရာ မှာအဲ့ဒီလိုလေးဘုန်းကြီးတို့ကတရားလေးတတိပေးရတာဟိုဒီမှာကတော့ရက်တူလေးတွေဖြစ်တဲ့အတွက်စားရင်လည်းပဲရှုမှတ်မှုလေးနဲ့စားပါဒီလောက်ကိုတော့တတိပေးပါတယ်အဲ့တော့ရှုမှတ်မှုလေးနဲ့စားလို့ဒီမှာစားတာဝါတာမြူတာလေးဒီပေါ်မှာအာယုံရောက်နေပြီဆိုရင်ဒီအရသာနဲ့ဆက်ပြီးတော့တတ်မဲ့မှုလောဘတွေဝင်သေးရလားကဲစိတ်ဆိုးစိတ်ပြတ်မှုမကောင်းလို့ဆိုပြီးဒေါသရောဖြစ်သေးရလား မဖြစ်တော့ဘူးသဗ္ဗေတ္တအာရတိတိကဒီစားနေရတဲ့ဟာလေးကိုဝါရင်ဝါတာပဲသိတယ်မျိုးတာတော့မသိဘူးမျိုးဖို့တောင်သတိမရအောင်ဝါတာပဲသိနေတယ်မျိုးဖို့ကိုသတိမရအောင်တကယ်အမှတ်တွေကောင်းနေပြီဆိုတဲ့ပုဂ္ဂိုလ်ကအဲ့ဒီမှာမျိုးဖို့ဆိုရင်လည်းပဲတတိထားပြီးတော့မှမျိုးခြင်းတဲ့စိတ်ကိုပထမမှတ်ရနောက်မှတဖြည်းဖြည်းမျိုးတယ်မျိုးတယ်မှတ်ရဒါတောင်မျိုးလို့မရတတ်ဘူးမနှဲကိုလက်ကလေးပါလေပင်ကိုဆွဲချပြီးတော့မှမျိုးရတာလေးရှိတယ်အဲ့လောက်အမှတ်ကောင်းနေတဲ့ပုဂ္ဂိုလ်ကဒီလိုဖြစ်ပါတယ်ဒါကြောင့်အဲ့ဒီစားစေခဏမှာ လျှာဘောက်ကလည်းပဲရှုမှတ်နိုင်မယ်ဆိုရင်ကိလေသာတွေဝင်နိုင်ပါဦးမလားကိလေသာမဝင်နိုင်တော့ဘူးနောက်တကကာယေနတံဝရောတာတုတဲ့အဲမိမိရဲ့ဒီမှာကာယဓာရဖြင့်လည်းပဲတံဝရောရာဂဒေါသမောဟတွေမဝင်အောင်စောင့်ရှောက်နိုင်ရင်လည်းပဲကောင်းတယ်တဲ့အတွေ့အထိနဲ့ဆက်လို့ဘာနဲ့ဆက်လို့လဲအေးအတွေ့အထိနဲ့ဆက်လို့ခုထိုင်ရတဲ့နေရာလေးတွေကစပြီးတော့ကိုကအဆင်မပြေတဲ့နေရာထိုင်ရမယ်ဆိုရင်အဆင်မပြေဘူး အစဉ်ပြေတဲ့နေရာလေးကထိုင်ပြီးရှုမှတ်နေရရင်ဟိုဒီအတွေ့အထိလေးဒီထိုင်ရတာလေးကိုအစဉ်ပြေတယ်။ဒါကြောင့်မို့ကိုယ်အတွေ့အထိနဲ့ဆက်လို့လည်းပဲကိလေသာဝင်နိုင်တယ်။အဲ့ဒီကိလေသာကိုဒီကရှုမှတ်နိုင်မယ်ဆိုရင်လည်းပဲကိလေသာတွေမကင်းနေဘူးလား။အေဝါစာယတာတုဝါစာယတံဝရောစိတ်ကလည်းပဲကိလေသာမဝင်ဘူးလား။ဝင်နေတာပဲလေ။စိတ်ကူးစဉ်းစားကြံစည်ရင်းနဲ့လည်းပဲဒီခါလေးကောင်းတဲ့စိတ်ကူးလေးနဲ့စိတ်ကူးနေရရင်အောင်မျက်နှာပေါ်မှာတော့သူ့ဟာသူပြုံးလို့သဘောတွေကြားတယ် မျက်နှာမှာလာပြီးပြုံးရိပ်ပေါ်နေတာအဲ့ဒီပုဂ္ဂိုလ်မကောင်းတဲ့စိတ်ကိုဝင်ကြည့်ပါလားတခါတည်းမျက်နှာကိုရဲသွားတာမျက်နှာကိုတင့်သွားတယ်အဲ့ဒီမှာ तू မကောင်းတဲ့စိတ်တွေဝင်လာတာဒါကြောင့်မို့ဒီမှာစိတ်ပေါက်ကလေးပဲကိလေသာတွေမဝင်နိုင်ဘူးလားကဲအဲ့ဒီလိုကိလေသာတွေဝင်နိုင်တော့ဒီဒွါရ6ပေါက်ကတကား6ပေါက်ကကိလေသာမဝင်အောင်စောင့်ရှောက်နိုင်လို့ရှိရင်ကောင်းသလားမကောင်းဘူးလားဒါကြောင့်မို့တာတုတ္တပဋ္ဌာတံဝတော်တဲ့ တဗ္ဗထာလုံးစုံသော द्वार 6ပါးတို့၌တဗ္ဗထာမျက်စိနာနာလျာကိုယ်စိတ်ဆိုတဲ့6 द्वार တို့၌တံဝရောယာဂဒေါသမောဟစာတိတို့မဝင်နိုင်အောင်စောင့်စည်းခြင်းပိတ်ဆို့နိုင်ခြင်းသည်တာရုကောင်းလှပါပေ၏တဗ္ဗထာလုံးစုံသော6 द्वार တို့၌တံဝတော်ကိလေသာမဝင်အောင်စောင့်ရှောက်နိုင်သောဘိက္ခုယဟန်သည်တပ္ပဒုက္ခလုံးစုံသောဆင်းရဲပေါင်းမှမုတ်ဆက်တီလွတ်မြောက်နိုင်ပါပေ၏ အဲ့တော့အားလုံးကို၆ထွာရကနေပြီးတော့မြင်ကိုက်မှမြင်တယ်ကြားကိုက်မှကြားတယ်နားကိုက်မှနားတယ်အရသာစသည်ကိုက်မှစသည်တယ်တွေးထိတွေးထိကိုက်စိတ်ကူးစဉ်းစားကြံစည်ကိုက်မှစလို့တတိဥစည်းတဲ့စိတ်ကလေးနဲ့မပြတ်တတိကပ်ပြီးရှုမှတ်နိုင်နေမယ်ဆိုပါရင်ကိလေသာ ဝင်ခွင့်ရပါဦးမလားဗျာကိလေသာတွေမပယ်နိုင်ဘူးလားကဲဆိုလိုက်စက္ခု द्वार မြင်ခဏ မြင်ကမြင်တယ်မှတ်ရတယ်ဒါဘုန်းကြီးတို့ယောဂီများမြင်ကကလေးမှာရှုမှတ်ပုံနေနော်စက္ခု द्वार မြင်ခဏမြင်ကမြင်တယ်မှတ်ရတယ်မြင်တယ်မှတ်ရကိလေသာကင်းကွာနိုင်တော့တယ် မြင်တယ်မှတ်ရန်ကိလေသာကင်းကွာနိုင်တော်တယ်ကဲမြင်ခိုင်းမှမြင်တယ်လို့ရှုမှတ်လို့ဟိုမှာအစင်းယုံနဲ့ဒီမှာနာကြည်ကလည်းယုတ်ဒီနှစ်ခုဆုံလိုက်လို့မြင်သိမှုလေးဖြစ်လာပြီဆိုတဲ့သဘောလေးကိုယုံနဲ့နာကိုကွဲကွဲပြားပြားသိမယ်ဆက်လက်ပြီးရှုလို့ဖြစ်ဖြစ်ဉာဏ်ပေါ်မယ်ဆိုရင်အဲ့ဒီမြင်ခိုင်းရှုရင်ရှုရင်ကိလေသာတွေမကင်းကွာနိုင်ဘူးလား ကဲအဲ့ဒီလိုပဲသောတာဒွါရဂျာခဏဂျာကဂျာတယ်မှတ်ရတယ်ဂျာတယ်မှတ်ရကိလေသာကင်းကွာနိုင်တော်တယ်သောတာဒွါရဂျာခဏဂျာကဂျာတယ်မှတ်ရတယ် ကြားရမှတ်ရကိလေသာကင်းကွာနိုင်တော်ရဟောကြားခိုက်ကလေးမှာရှုမှတ်နိုင်ရင်လည်းပဲကိလေသာတွေမကင်းနိုင်ဘူးလားသုကာဏဒွါရနံခဏနံကနန္တေမှတ်ရရင်ကာဏဒွါရမွေခဏ မွေးကမွေးတယ်မှတ်ရတယ်မွေးတယ်မှတ်ရကိလေသာကင်းကွာနိုင်တော်တယ်နန္တေမှတ်ရကိလေသာကင်းကွာနိုင်တော်တယ်အဘောကတဒန်းကိုမှတ်နိုင်ပြီဆိုရင် အောက်ကတွေကဘာမှမထူတော့ဘူးကာနာစိန်ဝါဒါလေးပဲကြည့်လိုက်ရုံပဲ ဇိဝါဒွာရသာခဏသာကစားရမှတ်ရ၏စားရမှတ်ရကိလေသာကင်းကွာနိုင်တော်ရင်ဇိဝါဒွာရသာခဏသာကစားရမှတ်ရ၏ စာရေမှတ်ယကိလေသာကင်းကွာနိုင်တော်ရေကဲစာရာလေးတွေကိုရှုမှတ်နိုင်ရင်ရောကိလေသာမကင်းနိုင်ဘူးလားကင်းနိုင်တယ်စာရင်နဲ့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်မြတ်စွာဘုရားရဲ့သာသနာတော်နောက်ပိုင်းပေါ့လေတေဟိုကျွန်းမှာတေဟိုကျွန်းမှာရှိတဲ့ဆွမ်းစားချောင်းနေတေဟိုသာသနာလည်းအမတန်ထွန်းကားခဲ့တာပဲ အဲ့ဒီမှာတေဟိုကျွန်းမှာဆွန်စားချောင်းနေဒီနေရာလေးတော့တရားမရသေးပါဘူးလို့လက်ကလေးထောက်ပြเสียနေရာတောင်မရှိဘူးတဲ့။ဘာကြောင့်လဲဆွန်စားရင်ဘာဖြစ်လို့လဲတရားရလို့ဆွန်စားရင်တရားရလို့ဆွန်စားရင်တရားရတယ်ဆိုတာမရှုမှတ်ဖ ೇನೆ ရမလားဒီတိုင်းနဲ့ရတာခံစားနေလို့ရမလားရှုမှတ်စားနေရတာသူတို့နိုင်ငံမှာဘလပိုင်စားရတာခုခုဘုန်းကြီးတို့ယောဂီဖုံးပေးနေတယ်လို့ပဲဘလပိုင်ပဲ မြတ်စွာဘုရားလက်ထက်ကအတိုင်းပဲတစ်ခွက်တည်းတစ်ခွက်တည်းစားတာဘယ်လိုစားတာလဲတစ်ခွက်တည်းစားတာဆိုတာတပိတ်ဆိုရင်တပိတ်တည်းကိုထည့်ပြီးတော့အကုန်ပတ်လက်ပိုင်ထည့်စားတာတပိတ်ကအောက်မှာသူတို့ကဒီလိုဇပွဲကုံတွေပါနေနဲ့စားတာမဟုတ်ဘူးဒီလိုပဲအောက်မှာပဲဘုန်းကြီးတို့နံရံလေးတွေမြည်လို့နံရံလေးတွေနဲ့ထိုင်နေတာဘုန်းကြီးတွေကလည်းနံရံနားမှာထိုင်ပြီးရှေ့တပိတ်လေးချတာလူတွေကလည်းကိုစားမဲ့စလုံးလေးတွေချတာအဲ့ဒီမှာမှပထမပါလာလဲဆိုရင်ဆွန်းလာတယ် ဆွန်းလာတဲ့အခါမှာကိုလိုတလောက်ကိုလိုတလောက်ခတ်ယူပါတယ်။နောက်တစ်ခါဆွန်းရင်လာတယ်။ဆွန်းရင်လာရင်လိုတလောက်လိုတလောက်ခတ်ယူ။ခတ်ယူပြီးတပိတ်ထဲမှာအဲ့ဒီထဲမှာပဲဟိုကယောဂီတွေဆိုရင်လည်းတစ်စုံစလုံးထဲမှာအားလုံးအဲ့ဒီထဲမှာပဲအကုန်လုံးနေဖမ်းပြီးတော့အဲ့ဒါတစ်ခွက်ထဲစားသွားတာ။အဲ့လိုစားသွားတာ။အဲ့ဒီမှာလည်းပဲအဲ့လိုရှုမှတ်မှုလေးတွေနဲ့ဖုံးပေးတဲ့အတွက်ဒီနေရာလေးတော့တရားရသေးမှမဟုတ်ဘူးလို့လက်ထောက်ပြเสียနေရာမရှိဘူးတဲ့။အဲ့ဒီလောက် စွန့်စားရင်အမှတ်တတိနဲ့စားတဲ့အတွက်ကြောင့်တရားတွေတွေ့သွားကြတာဒါကြောင့်မို့စားရမှာလည်းပဲရှုမှတ်ရင်တရားမရနိုင်ဘူးလားကိလေသာတွေမကင်းနိုင်ဘူးလားဆိုလိုက်ကာယဒွါရထိခဏထိကထိတယ်မှတ်ရတယ်ထိတယ်မှတ်ရကိလေသာကင်းကွာနိုင်တော်တယ် ကာယဒွါရထိခဏထိကထိတယ်မှတ်ရတယ်ထိတယ်မှတ်ရကိလေသာကင်းကွာနိုင်တော်တယ်မနောဒွါရတိခဏတိကတိတယ်မှတ်ရတယ်တိတယ်မှတ်ရ ကိလေသာကင်းကွာနိုင်တော်တယ်မနောဒွါရတိခဏတိကတိတယ်မှတ်ရတယ်တိတယ်မှတ်ရကိလေသာကင်းကွာနိုင်တော်တယ်ကဲဒီတော့ဘုန်းကြီးတို့ယောဂီများမြင်ကြကြကြနံကြစားကြတွေ့ထိကြစိတ်ကူးစဉ်းစားကြံစည်ကြ အာယုန်နဲ့ द्वार ဆုံခိုက်ဆုံခိုက်ကလေးတွေမှာမရှုမှတ်နိုင်ရင်ကိလေသာမဝင်ဘူးလားရှုမှတ်နိုင်ရင်ကိလေသာမကင်းဘူးလားကဲဒီတော့ဘုန်းကြီးတို့ယောဂီများကထိုင်ပြီးရှုမှတ်ယုံလေးနဲ့မိမိရဲ့ကိစ္စအလုံးပြီးစီးနိုင်မှာမလားပြီးစီးနိုင်မှာဘူးဘုန်းကြီးတို့ယောဂီများအထိုင်လေးတစ်ခုတည်းနဲ့ကိုကိုကိုငါအလုံးပြီးစီးနိုင်မယ်လို့မထင်လိုက်ပါနဲ့အလုံးကိုကိလေသာမဝင်အောင်စောင့်ရှောက်ဖို့မလိုဘူးလားထိုင်ပြီးရှုမှတ်နေတယ်ဆိုတာလည်းဘာမဝင်အောင်လဲ ရက်ပြီးရှုမှတ်နေတာလဲဘာမဝင်အောင်လဲသွားရင်ရှုမှတ်တာလဲဘာမဝင်အောင်လဲအေးရင်ရှုမှတ်တာလဲဘာမဝင်အောင်လဲအခုလိုမြင်ကြကြားကြအားလုံးရှုမှတ်တာလဲဘာမဝင်အောင်လဲအားလုံးဒါကိုသဘောပေါက်ဖို့လိုပါတယ်ဒီလိုမှသဘောမပေါက်ရင်ထိုင်တာလေးတစ်ခုတည်းနဲ့ဆိုရင်ထိုင်ရကထသွားရင်မြင်ရတာနဲ့ပဲသဘောကကိလေသာဝင်သွားတယ်ကြားတာနဲ့ကိလေသာတွေကဝင်ကုန်မရှုမှတ်နိုင်ရင်တော့ကိလေသာတွေကဝင်နေမှာရှုမှတ်နိုင်ရင်ကတော့ကိလေသာတွေဘာဖြစ်မလဲ အားလုံးကင်းကွာသွားနိုင်မယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကိုတရားရှုမှတ်တဲ့အခါကာလမှာ ပြည့်ပြည့်စုံစုံ ရှုမှတ်တတ်စေခြင်းပါတယ်ဟုတ်တယ်မို့လားဘုန်းကြီးအခုဒီမှာတတိပဋ္ဌာန်၄ပါးရှုမှတ်ပုံလေးကိုပြောပြပြီအခုဣရိယာပဋ္ဌာန်၄ပါးရှုမှတ်ပုံလေးပြောနေတယ်ပြောနေရင်းနဲ့ဒါလေးတွေကအချိန်ကရက်နဲ့မရှိတော့မရှိတဲ့အတွက်ကြောင့်မို့ဒါထည့်ပြီးပြောထားခဲ့မှဖြစ်မယ်မြင်ငယ်ကြားခဲ့နာငယ်စားခဲ့တွေ့ထိခဲ့၆ဓာတ် ပေါ်လာသမျှအာယုန်တိုင်းကိုရှုမှမရှုရင် ကိလေသာတွေကအမြဲဝင်နေမှာပဲဒါတွေကိုရှုမှတ်နိုင်ရင်လည်းပဲကိလေသာတွေကင်းကွာသွားနိုင်တယ်ဆိုတာကိုဒီနေ့ဟိုးယဟန်တော်ကြီး၅ပါးကိုမြတ်စွာဘုရားဟောတာဘသူကိုဟောတာလဲအေးပြင်စံဝက်ကြီး၅ပါးမဟုတ်ဘူးနော်ပြင်စံဝက်ကြီးသွားမလုံးနဲ့ဟုတ်ကလားယဟန်တော်ကြီး၅ပါးညနေမှာယဟန်၅ပါးကိုပြောတာပြင်စံဝက်ကြီးကိုပြောတာမဟုတ်ဘူးအဲတော့၅ပါးသောယဟန်တွေယဟန်ကြီးတွေ ကြီးမားယဟန်ဖြစ်ကြတယ်ကြီးမားယဟန်ဖြစ်တော့တခုတခုကိုပဲသူတို့ကခွဲပြီးထိန်းတယ်အရှင်ဘုရားကမျက်စိထိန်းရင်တပည့်တော်ကနားပေါက်ထိန်းမယ်တပည့်တော်ကနှာခေါင်းပေါက်ထိန်းမယ်ထိန်းကြတယ်ထိန်းပြီးတော့လည်းပဲတယောက်နဲ့တယောက်တွေ့ရင်ဟာကိုတော့ဟာလွယ်လွယ်လေးကိုတော့တပည့်တော်ကခဲ့တာကိုတော့တပည့်တော်ကမျက်စိကထိန်းလို့မရဘူးဟာကိုတော့တပည့်တော်နားကိုတော့ဂုံးဆိုးလို့ကိုမရဘူးကြားနေတာပဲအဲ့တော့တပည့်တော်ဟာပူခက်တယ်ဆိုပြီးသူတို့ချင်းချင်းခက်တယ်ဆိုပြီးညင်းခုန်ပြီးတော့မှမြတ်စွာဘုရားတန်သွားအဖြစ်တောင်းမယ်ဆိုပြီးမြတ်စွာဘုရားတန်အဖြစ်သွားတောင်းတယ် အဲ့ဒီခါကျတော့မှမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကအားလုံး၆ဓာရအားလုံးကိုစောင့်ရှောက်ရမယ်။ဘာကိုစောင့်ရှောက်ရမလဲ။ညီအားလုံးကိုစောင့်ရှောက်ရမယ်။အားလုံးကိုစောင့်ရှောက်နိုင်ပြီဆိုရင်အဲ့ဒီစောင့်ရှောက်နိုင်တဲ့ပုဂ္ဂိုလ်ဟာအားလုံးဆင်းရဲကငြိမ့်နိုင်တယ်။ဘာကငြိမ့်နိုင်လဲ။ဆင်းရဲငြိမ့်နိုင်တယ်ဆိုတာယဟန္တာတိအောင်ဖြစ်နိုင်တယ်ပြောတာ။ဘာဖြစ်နိုင်တာလဲ။ ဒီယဟနာထိနာကိုဖြစ်နိုင်တယ်ဆိုတာကိုဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီမှာစေကုဏတံဝရောတာရုတာရုသောတေနတံဝရောဂာနေနတံဝရောတာရုတာရုဇင်ဝါယတံဝရောကာယေနတံဝရောတာရုတာရုဝါစာယတံဝရော မနတံတံဝရောတာရုတာရုတပ္ပထတံဝရောတပ္ပထတံဝုတောဘေကုတပ္ပဒုက္ခပမုစတိတိ ဘေကဝေယံတော်များအိုจิตသားတို့တပ္ပတာလုံးစုံသောဒွါရ6ပါးတို့၌တပ္ပတာမျက်စိနာနာလျာကိုယ်စိတ်ဆိုတဲ့6ဒွါရတို့၌တံဝရောယာကဒေါသမောဟတရားတို့မဝင်လာနိုင်အောင်စောင့်စည်းခြင်းပိတ်ဆို့ပြီးရှုမှတ်နိုင်ခြင်းသည်သာတို့ကောင်းလှပါပေ၏တပ္ပတာလုံးစုံသော6ဒွါရတို့၌ တံဝုတောကိလေသာမဝင်အောင်စောင့်ရှောက်နိုင်သောဘိက္ခုယဟန်ဒီဝါယောဂီပုဂ္ဂိုလ်သည်တဗ္ဗဒုက္ခလုံးစုံသောဆင်းရဲအပေါင်းမှဗမုတ်စတိကောင်းစွာမသွေလွတ်မြောက်နိုင်ပါ၏တည်းေအာလုံးစုတောင်းမျှဝေကြရအောင်ဤတို့ပြုရာ ချမ်းမြအေကြည်ဒေမဲမြည်သည်ရွှေပြည်ထုံချောင်းလမ်းမကောက်ပေရောက်ရပါလိုထိုးထိုးဘဝကျင်လေရလေဒုက္ခပိဒံယမံအပေါင်းမကောင်းဟုသည်မမတွေ့ရပင် မကောင်းဟုသည်မြမကြာရပေတဗ္ဗဣစ္ဆာမင်္ဂလာကိုရွေကာတာရင်ရစေတော်ယနေ့ယခု ပြုပြုသည်မြမြဘာကကိုမိဘဆရာမျိုးတန်ဟာနှင့် ကိုမဆောင်ကြံကိုဆောင်နှကံအရင်စာ၍ရှိသည်မြလုံးစုံဘုံ31ဖြည့်ဖြည့်သည်မြဝေနေယတို့ရကြပါစေေငါဝေသည်မြာထွေတာတို့ ခေါ်စေတော်အမြအမြအမြယူတော်မူကြပါကုန်လောယူသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓု သာဓုသာဓုမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုကဲရစေမျက်နှာမေတ္တာပွားကြဟောရစေမျက်နှာနေ အလုံးတတဝါတွေဖေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိတို့ခန္ဓာဝန်ကို ရွဲ့ဆောင်နိုင်ကြပါစေဘုရားဆယ်မျက်နာနေကင်းကြပါစေကိုဆင်းရဲကင်းကြပါစေ ကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွေ့ဆောင်နိုင်ကြပါစေ။ဘုရားဆေမျက်နာနေဟာလုံးတတဝါတွင်ဖေးရန်ကင်းကြပါစေ။စိတ်ဆင်းရဲကင်းကြပါစေ။ ကိုဆင်းရဲကင်းကြပါစေကိုစိတ်နှပြချမ်းသာစွာနှင့်မိမိတို့ခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေသာဓုသာဓုသာဓု